နဲ့၄ချိန်မြောက်ဝိပဿနာအလုံးပေးတရားဟောကြားလာတာဒီနေ့သာသနာတော်တက္ကရာ2564ခုခောသာတက္ကရာ1382ခုတပေါင်းလာဇန်73ရက်ခေနှစ်2021မတ်လ25ရက်ဒီလိုရှိတော့ကြာတာပဲနေ့ပေါ့အဲဒီရှိတော့24ဟုတ်တယ်ဦးနေ့ ဒါဟောကြားတဲ့34ချိန်မြောက်ဝိပဿနာလုံပြီးတရားအဲဒီတော့ဝိပဿနာလုံပြီးတရားဆိုဒီနေ့ဝိပဿနာဆိုတဲ့ဒါလုပ်ငန်းပိုင်းကိုဦးဇင်းတို့ဦးစားပေးပြီးတော့ဟောကြားလာတော့ဝိပဿနာဆိုတာက နေဇာရိဝတိနာဝိဝိတေဟိအာဂါရိဟိဓမ္မေပတ္တတိတိဝိပတနာနေဇာဆရှိသောလက္ခဏာတို့ဖြင့်ယုံနံဓမ္မသင်္ခါရလို့ဆိုတဲ့ဒီပရမတ္ထသဘောတရားတွေကိုဒါလက္ခဏာကြီးသုံးတယ်တင်ပြီးတော့စုပွားသုံးသပ်ခြင်းကိုဝိပဿနာလို့ခေါ်တယ်ဒီလိုမျိုးဥစဉ်တို့နားလဲသဘောပေါက်ထားရမယ် ဟိုရည်ရွယ်ချက်ဘာကြောင့်လုံးလို့မေးတဲ့အခါကျတော့ဒါနရာဒုက္ခဘဝဒုက္ခသင်္ခါရဒုက္ခတွေကနေပြီးတော့လွတ်မြောက်ခြင်းလို့လွတ်မြောက်ဖို့ရန်ဆိုတဲ့ရည်ရွယ်ချက်နဲ့ဝိပဿနာအလုပ်ကိုဒါဦးဇင်းတို့အားလုံးစူးစမ်းပြီးတော့အထုတ်ကြရတာဖြစ်တယ်အဲ့တော့ ဒီယုံနာဓမ္မသင်္ခါရဆိုတဲ့ဒီသင်္ခါရဒုက္ခကလွတ်မြောက်နိုင်ရေးအတွက်ဥစွာပထမအဲ့သင်္ခါရတရားတွေကိုမိမိတို့ကဥစွာပထမသိရမြင်ရဖြစ်တယ်။အဲ့သင်္ခါရတရားတွေကိုသိပါမှမြင်ပါမှညာတပညာကံသိပါမြင်ပါမှထိုသင်္ခါရဓမ္မတို့ဤဒါလက္ခဏာ၃ဓာတ်ကိုတင်ပြီးတော့ရှုပွားသုံးသပ်ရမှာ အဲ့တော့ဒီဝိပဿနာရဲ့ရှုခံဖြစ်တဲ့ယုတ်တရားနံတရားအကြောင်းတရားကျိုးတရားလို့ခေါ်တဲ့ဒီသင်္ခါရတရားတွေကို သိနိုင်မြင်နိုင်ရည်ဒီဒါစနစ်တကျကြင်ညာကျိုးကုတ်အာထုတ်ထားမှု မရှိရင်ဒါမသိနိုင်မမြင်နိုင်မသိနိုင်မမြင်နိုင်တဲ့အတွက်ကြောင့်ဦးဇင်းတို့ကြင့်စဉ်တစ်ခုဒါဦးဇင်းတို့တတ်မှတ်ရမယ်ထိုကြင့်စဉ်တစ်ခုကိုရွေးချယ်ရမယ် ဘုရားရှင်ဟောကြားထားတဲ့သတ်မှတ်ထားတဲ့ကျင့်သင်တွေရှိတယ်ထိုကျင့်သင်တွေကိုဦးဇင်းတို့ဒါရွေးချယ်ပြီးတော့မိမိတို့ရဲ့သန္တရာဟုဒုက္ခဘဝဟုဒုက္ခသင်္ခါရဒုက္ခတွေမှာလွတ်မြောက်ဖို့ရန်ဒါကျင့်ကြအကျိုးကိုအထောက်ကြရမှာဖြစ်တယ်အဲ့တော့ဘုရားရှင်ကဒါဒေသနာတော်အရာကျင့်စဉ်တွေကိုဦးဇင်းတို့ဒီမှာတော့ဒီဝိပဿနာလုပ်ပေးတရားစကားမှာတော့ဝိတ္တုဒီ9ပါးကိုအခြေခံပြီးတော့ဒါကျင့်စဉ်တရားအနေနဲ့ မင်းတို့ဒါဟောကြနာကြကြဖြစ်တယ်အဲ့တော့ဒီဝိတ္တုခုနှစ်ပါးဆိုတဲ့ကျင့်စဉ်တရားဒီအနိဗ္ဗာန်ကိုလိုလားတောင်းတတဲ့စေသောကပြောတဲ့ဘဝဒုက္ခတန္တရာဒုက္ခသင်္ခါရဒုက္ခတွေကနေပြီးတော့လွတ်မြောက်ခြင်းတဲ့သူတော်ကောင်းတိုင်းသူတော်ကောင်းတိုင်းဒါအစဉ်တစိုက် ဒါကျင့်ရမယ်ကျင့်စဉ်9ရက်ပဲဖြစ်တယ်အဲဒီကဒါနံပါတ်1ဖြစ်တဲ့ဒုရကကြီးဒုက္ခမကြီးတိပိဒသီလဝိတုဒ္ဓိဒါကျင့်စဉ်တစ်ခုသီလတရားတွေစင်ကြအောင်ဒါဖြည့်ကျင့်ကြရမယ်ကျင့်ဉာဏ်ကြိုးကိုအားထုတ်ကြရမှာဖြစ်တယ်အဲလိုသီလတရားတွေကစင်ကြယ်ပြီသီလတရားတွေစင်ကြယ်ပြီဆိုမှဘာဖြစ်တော့တဆင့်တက်ပြီးအဲသီလတည်းဟူသောမြေပေါ်မှာယက်တည်ပြီးတော့စိတ်တဝိတုဒ္ဓိကိုကူးရ။ဟောစိတ်တဝိတုဒ္ဓိဘိုင်းမှာ စေတဝိတ္တုတ္တိကျင့်စဉ်ပိုင်းမှာစိတ်ဓာတ်တွေစင်ကြယ်ဖို့နိဝရအညစ်အကြေးတွေကိစ္စင်တဲ့ပြည့်စိတ်ဓာတ်ဤဒါစင်ကြယ်ခြင်းဆိုတဲ့ဒီအပိုင်းကိုဒါစ조사အထုတ်ကြရမှာဖြစ်တယ်။အဲတော့အဲစိတ်ဓာတ်ဝိတ္တုတ္တိပိုင်းအတွက်တော့ဒုဒကကြီးဒကမကြီးသိပြီးသားဒါသမထကမ္မထန်တွေကိုဒါ조사အထုတ်ကြရမယ်မလွဲတာမှရှောင်းတော့ အဲတော်တော်ကနာဥပ္ပဇ္ဇရာတမာရိနဲ့အပနာတမာရိဆိုတဲ့တမာရိနှစ်မျိုးဒါကတော့မိမိတို့ဒါကြိုက်နှစ်တရားရွေးချယ်လို့ရွေးချယ်လို့ရတယ်လို့ဥပ္ပဇ္ဇရာတမာရိတောင်းနေပဲဒိဋ္ဌိဝိတ္တုရိစကံကိုကူကူအဲတို့မလို့အပရာတမာရိလို့ခေါ်တဲ့ဇန်တမာရိတွေကိုရအောင်ကြိုးစားပြီးမှဒိဋ္ဌိဝိတ္တုတွေကိုကူကူဒါကူလို့ရတယ်အဲ့တော့သီလတိဟုသောမြေပေါ်မှာရပ်တည်ပြီးတော့ဒီတမာရိတိဟုသော စိတ်ဓာတ်ကိုစင်ကြင်အောင်လုပ်ပြီးလို့စိတ်ဓာဝိတ္တုဒ္ဓိဖြစ်ပြီးဆိုတဲ့သူတော်ကောင်းဒီသာလင်တဆင့်တက်ပြီးဒိဋ္ဌိဝိတ္တုဒ္ဓိကိုပူကြရမှာဖြစ်တယ်။အဲဒိဋ္ဌိဝိတ္တုဒ္ဓိဘိုင်းမှာတော့ဒါဦးဇင်းတို့ဉာဏ်မြင်ကစင်ကြယ်ခြင်းဆိုတဲ့အတိုင်းယုတ်ဒီဏ်တွေအပေါ်မှာဉာဏ်မြင်ကစင်ကြယ်နေရ။အဲတော့အဲ့ဘိုင်းမှာဦးဇင်းတို့နာမရူပပြိစေတာဉာဏ်ဆိုတဲ့ဉာဏ်ရှင်16ပါးတွေကနာမရူပပြိစေတာဉာဏ်အကျုံးဝင်သွား။အဲတော့အဲ့ဒီဒိဋ္ဌိဝိတ္တုဒ္ဓိခန်းမှာယုတ်တရား နန္တရားဒီယုတ်တရားနန္တရားတွေကိုပရမတ္ထဉာဏ်ပင်စိုက်သိတိုင်အောင်သူတို့ရဲ့ကိုယ်ပိုင်တဘာဝလက္ခဏာတွေကို ထိုးထိုးထွင်းထွင်းသိမြင်သိတိုင်အောင်ဒါကျင့်ဉာဏ်ကျိုးကို အားထုတ်ကြရမှာဖြစ်တယ်အဲ့လိုဒိဋ္ဌိဝိတ္တုဒ္ဓိဖြစ်အောင်မိမိတို့ကကျင့်နိုင်လို့ယုတ်တရားကိုလည်းပရမတ်ကိုဉာဏ်မြင်စိုက်တဲ့ဒီသိပြီနန္တရားကိုလည်းပရမတ်ကိုဉာဏ်မြင်စိုက်တဲ့ဒီသိပြီ ဆိုတဲ့သူတော်ကောင်းတယောက်ပါထိုမိမိသိထားတဲ့မိမိကိုယ်တိုင်တမာဒိဋ္ဌိဉာဏ်ပညာဖြင့်ထွင်းဖောက်သိမြင်ထားတယ်ထိုလိုတွင်တွင်သိမြင်ထားတဲ့ထိုယုတ်တရားနန္တရားထိုယုတ်တရားနန္တရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုတဆင့်တက်ပြီးတော့သိအောင်ကြိုးစားအထောက်ကြရမှာဖြစ်တယ်ဒါကိုတော့ကင်္ခာဝိဒရဏဝိတုဒ္ဓိလို့တလို့ခေါ်တယ်အဲ့တော့ကင်္ခာဝိဒရဏဝိတုဒ္ဓိ၄ခုမြောက်ဖြစ်တဲ့ကင်္ခာဝိဒရဏဝိတုဒ္ဓိဘိုင်းမှာကံနဲ့ကံရဲ့အကျိုး ဟိုဒါယုံမတန်တရားတွေကြော်လွှားလွန်မြောက်သွားတယ်ဆိုတာဒီရုပ်တွေနံတွေကိုဖြစ်ပေါ်စေတာဟိုရှိတုန်းကတော့ဖန်ဆင်းခြင်းကြောင့်လားတကူခြင်းကြောင့်လားသို့မဟုတ်အကြောင်းမဲ့တည်းဒီရုပ်တွေနံတွေကဖြစ်ပေါ်နေတာလားဟောဒီလိုမျိုးတန်တရားလေးတွေကံအကြောင်းကြောင့်ကုသိုလ်ကံကြောင့်အကုသိုလ်ကံကြောင့်အကျိုးတရားအနေနဲ့ပေါ်လာတယ်ဆိုတာကိုမသိသေးတော့ထိုကံနဲ့ကံရဲ့အကျိုးတရားပေါ်မှာဒါယုံမတန်တရားကိုမဖယ်ရှားနိုင်သေးဘူး ဒီကင်္ဃဝဒနာဝိသုဒ္ဓိဘိုင်းနဲ့ရောက်လာပါခုနအဲ့ယုံမတန်တရားတွေရှင်းသွားတယ်ဆိုတာမိမိကိုယ်တိုင်ကထိုယုတ်စောစောကဒိဋ္ဌိဝိသုဒ္ဓိဘိုင်းအရာတိထားယုတ်တရားနံတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုသိသွားတယ်ဒါကိုတော့ဉာဏ်နဲ့ရကြပစ္စယပိကဉာဏ်အကြောင်းတရားတွေကိုသိသိဉာဏ်လို့ခေါ်တယ်အဲ့ပစ္စယပိကဉာဏ်ပိုင်းမှာတော့ဒါယောဂီသူတော်ကောင်းသည်အတိတ်နာကပြစ္ဆုတ်ပံလို့ခေါ်တဲ့ဘဝသုံးခုကိုဒါကွင်းဆက်ပြီးတော့ရှုပွားသုံးတတ်ရတာ အတိတ်ဘဝမှာပြုစုပြိုးထောင်ခဲ့တဲ့ကုသိုလ်သင်္ခါရတွေကြောင့်ဒီလူဘဝလူခန္ဓာဆိုတဲ့ဒါအကျိုးတရားကိုရဖြစ်တယ်အဲ့တော့လူဘဝလူခန္ဓာလို့ခေါ်တဲ့ဒီယုတ်တရားနံတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေဒါအတိတ်ဘဝကပြုစုပြိုးထောင်ခဲ့တဲ့အတိတ်အကြောင်းတရားတွေပေါ့အဲသို့တော့ပြစ္ဆုတ်ပံအကြောင်းတရားတွေတော့ဒါရှိသေးတယ်သို့တော့အဓိကအကြောင်းရင်းကဒါအတိတ်အကြောင်းတရားကြောင့်အတိတ်က သင်္ခါရကံတွေကြောင့်အဝိဇ္ဇာတဏဥပါဒသင်္ခါရကံဆိုတဲ့ဒီအကြောင်းတရား၅ပါးကြောင့်ဒီပစ္စုပန်ပေါ်ရရှိလာတယ်ပစ္စုပန်ယုံနံခန္ဓာတဏ္ဍအစဉ်ရရှိလာတယ်ဆိုတာကိုဒီမှာဒါသိအောင်မြင်အောင်ရှုရတာဖြစ်တယ်။ဟောထို့တူပဲပစ္စုပန်မှာပြုစုပြောထောင်နေတဲ့အဝိဇ္ဇာကိုအခြေခံပြီးဝိဇ္ဇာတဏဥပါဒံဆိုတဲ့ကိရိတာကိုအခြေခံပြီးတော့ပြုသမျှပြောသမျှကြံစည်သမျှသောဒါ အတွေ့အခေါ်တွေအလုံးဒီကံရာမှာတည်ပြီးထိုကံတွေကအနာဂတ်ဘဝတစ်ခုကိုကောင်းကံတွေဖြစ်ခဲ့ရင်ဒါဒုက္ခရိဘုံဘဝဇိုးကံတွေဖြစ်ခဲ့ရင်ဒါမကောင်းတဲ့ငရေတရိဇံပြိတ္တာအတူရကယ်ဆိုတဲ့ဒုက္ခတိဘုံဘဝကို ရောက်စေတတ်တယ်ဆိုတာကိုဒီကင်္ကာဥဒရဏဝိတ္တုဒီဘိုင်းမှာယောဂီကဘဝ၃ခုဒါခွင့်ဆက်ပြီးတော့ဒါကြောင်းကျိုးဆက်ဆက်ရမှာဖြစ် ဟောအဲ့ဘက်မှာဒါခုနပြောတဲ့ပစ္စယပရိကဉာဏ်မိုင်းကိုရပြီးတော့ဒီဒိဋ္ဌိဝိတုဒ္ဓိနဲ့ကိင္ခာဝိတရဏဝိတုဒ္ဓိကိုတော့ဦးဇင်းတို့ပရိညာသုံးပါးအရာခွဲကြမှာဆိုဒါညာတပရိညာကံဒီဘက်မှာသိသိသိတိုက်တဲ့တရားတွေကိုယောဂီတရားအနေနဲ့သိထားပြီးဖြစ်ရဒါလိုပြောချင်တာဒါညာတပရိညာကံအဲ့တော့ညာရပညာကံအရာဒီဒိဋ္ဌိဝိတ္တုဋ္ဌိနဲ့ကင်္ကာဝုဒနာဝိတ္တုဋ္ဌိတဏှာပြေနာမရူပပြိစေတာဉာဏ်နဲ့ပစ္စယပရိကဉာဏ်ကို ရပြီးတဲ့သူတော်ကောင်းတီတာလျင်ဟောတဆင့်တဲ့ပြီးတော့နံပါတ်5ခုမြောက်ဖြစ်တယ်မက္ကမက္ကညာတတနာဝိသုဒ္ဓိကိုပူကြဖြစ်ဒုမက္ကမက္ကညာတတနာဝိသုဒ္ဓိမှာတော့စောစောကပြောတယ်မိမိတို့ကိုယ်ပိုင်တမာဒိဋ္ဌိဉာဏ်ပညာဖြင့်ထွန်းပေါက်သိမြင်ပြီးဖြစ်တဲ့ယုတ်တရားနန္တရား ရုပ်တန်တရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားအကျိုးတရားဆိုတဲ့ထိုသင်္ခါရတရားတွေရဲ့ဒါအနိစ္စမမြဲခြင်းဆိုတဲ့ဖြစ်ဒီနေ့မြန်မြန်ကြီးဖြစ်ပြီးပြည့်နေတဲ့အတွက်ကြောင့်မမြဲခြင်းဆိုတဲ့အနိစ္စအခြေခဲခိုင်မှာထိတာရအပြင်တည်တတ်နေခြင်းဒါမရှိဘူးခဏမစဲတတဲတဲပြင်ဖြစ်ပြပြီးတော့ထိုဖြစ်ခြင်းပြည့်ခြင်းတန်ကျက်ပြင်နှိမ့်ဆက်နေတဲ့အတွက်ကြောင့်ဆင်းရဲခြင်းဒုက္ခ အခြေခဲခိုင်မှာနေတရာအပြင်တည်ရမနေဘူးအစိုးမရဘူးဆိုတဲ့အနတ္တဆိုတဲ့ဒီလက္ခဏာကြီးသုံးတာကိုတင်ပြီးတော့ရှုပွားသုံးတတ်ရမှာဖြစ်တယ်။ဉာဏ်ရင်ရကြည့်မယ်ဆိုရင်တော့ဒါသမတနာဉာဏ်ကစပြီးတော့ဒါဝိပဿနာစပြီးတော့ရှုပွားသုံးတတ်ရမှာဖြစ်တယ်။အဲကနေပြီးတော့ဒီသမတနာဉာဏ်ကလေဉာဏ်ကရင်းကျက်လို့ဥဒိယပယဉာဏ်ကုလို့ဥဒိယပယဉာဏ်အနုပိုင်းမှာရုပ်တည်နာနေကိုဒါအဖြစ်အပျက်ကိုတွင်တွင်ကြီးလက္ခဏာကြီးသုံးတန်တင်ပြီးတော့ ဒါယူပသုံးသပ်နိုင်တော့ဒါမက်ကမက်ကညာနာတတနာဝိတုဒ္ဓိဆိုတဲ့ကျင့်စဉ်နဲ့ပြည့်ပြည့်စုံပြီကျင့်စဉ်မှာပြည့်စုံပြီလို့ဒါလိုပြောလို့ရတယ်လို့ဉာဏ်ဉာဏ်ကကုဏသမတနာဉာဏ်နဲ့ဥဒေပိယဉာဏ်ဟောပရိညာပိုင်းကတော့ဒီပိုင်းနေတာဒီတဏပရိညာကိုကူသွားပြီအဲကနေတဆင့်တက်လို့ဒါဝိပဿနာဉာဏ်တွေကိုရင့်ကျက်အောင်ဥရိယပြဉာဏ်အနုပိုင်းကနေအရင်မှာဟောရင်ပိုင်းကနေပြီးတက္ကဥပကမပြတ်တတတာမြင်တဲ့ဘင်ကဉာဏ်အပြီးတဲ့အခါ ဒါအပြစ်တွေတန်ဝေကတွေသိပြီးတော့ထိတ်လန့်မှုတွေဖြစ်လာတဲ့ဗယညံပြီးတော့ဒုယုံနာမသင်္ကာရတွေကအပြစ်တွေကိုပဲတောက်ချောင်မြင်နေတဲ့အာရိဏဝညံပြီးတော့ညင်းငွေလာမယ်နေပိတာညံမုတ်စီတုပြီးရကလွတ်မြောက်ခြင်းလာမယ်မုတ်စီတုကမြတာညံဆိုတဲ့ဒီဝိပဿနာတပိုင်းဝိပဿနာညံတွေကိုအစဉ်တိုင်းဆက်လက်ပြီးတော့အားထုတ်လိုက်လို့ရှိရင်တော့ဒါပฏิပဒါဉာဏတတနာဝိတ္တု6ခုမြောက်ဖြစ်တယ်။အဲကျင့်ကြံနိုင်ဉာဏ်မြင်စင်ကြပြီ ဝိပဿနာညဉ့်ညူးကြောင်းတရားတွေကြော်လွှမ်းလွန်မြောက်သွားပြီတလို့ပြောလို့ရတယ်။အဲ့ဒီပိုင်းကစပြီးဒါပါရပရိညာထဲမှာကျုံဝင်ပြီးတော့ဦးဇင်းတို့သင်္ကာရုပက္ခဉာဏ်အနုလောမဉာဏ်နဲ့ကောတဘုံဉာဏ်ပြီးတဲ့အခါအထက်ပိုင်းမဲ့ဉာဏ်ဘုံဉာဏ်နဲ့သစ္ဆောကဉာဏ်တွေကိုအတိအတိရပြီဆိုရင်ဒါဉာဏတတနာဝိဖြစ်သွားပြီနိဗ္ဗာန်ဉာဏ်ဉာဏ်ရဲ့စင်ကြယ်ပြီဒီပိုင်းမှာတော့တကယ်ပါဏပရိညာဆိုတဲ့အတိုင်းကိရိတာတွေကို ဆရာဆရာမတရားကဒါအပြီးပြတ်ဒါပယ်ရှားပြစ်မှာဖြစ်တယ်အဲ့လိုပယ်ရှားပြစ်နိုင်ခြင်းအပြင်မိမိတို့ဒီဒုလတောင်းတအပ်တဲ့စောစောက ပြောတဲ့တဏှာရဒုက္ခဘာဝဒုက္ခသင်္ခါရဒုက္ခတို့ဤကုံဆုံးရာဒါတန်တိဒုက္ခအငိမ့်တဲ့နိဗ္ဗာန်ကြီးကိုကိုစီကိုစီကိုပိုင်တမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ထွန်းပေါက်သိမြင်မျက်မှောက်ပြုနိုင်မှာဖြစ်တယ်လို့ ဒီလိုသဘောကျပြီးတော့ဒီဝိသုဒ္ဓိခုနပါအစဉ်တင်တရားကိုငါတို့တော့ယနေ့ဒါနာယူရင်းနဲ့ကျင့်ကြံကြိုးကိုအထောက်ကြရမယ်ငါတို့ကအခုလိုတန်မိုးရှိတဲ့အချိန်ကစပြီးတော့တန္တရာဟုတ်ဒုက္ခကလွတ်မြောက်ရလွတ်မြောက်ကြောင်းအကျင့်ကောင်းတွေကိုဒီဝိသုဒ္ဓိခုနပါကျင့်နေတဲ့အတိုင်းငါတို့ကျင့်ကြံကြိုးကိုအထောက်ကြရမယ်ဒီလိုလေးပဲကိုစီကိုစီဒါနားလေသဘောပေါက်ထားကြရမှာဖြစ်တယ်ကောင်းပြီအဲ့တော့ဦးဇင်းတို့ဒီဝိသုဒ္ဓိခုနပါထဲမှာသောကပြောတဲ့နံပါတ်1ဖြစ်တဲ့စိတ်တ သီလဝိတ္တုတိပေါ့သီလဝိတ္တုတိဘိုင်းမှာတော့တို့တကားကြီးတွေတကမာကြီးတွေအနေနဲ့ဒါ၅ပါးသီလဒါခဝေပစုကဲ့သို့မြင်အောင်စွမ်းနိုင်ဒါ၈ပါးသီလ၉ပါးသီလ၁၀ပါးသီလစသည်အားဖြင့်ဒါသီလတရားတွေကိုဖြူဖြူစင်စင်နဲ့ဖြည့်ကျင့်ကြရမှာဖြစ်တယ်။အဲလိုသီလတရားတွေကိုဖြူဖြူစင်စင်နဲ့ဖြည့်ကျင့်ပြီးတဲ့အခါသီလဝိတ္တုတိအနေနဲ့မိမိတို့ကပြည့်စုံပြီဆိုတဲ့အခါမှာတဆင့်တက်ပြီးတော့ဒါ စိတ်တော်ဝိတ္တုဒီကူရဟောစိတ်တော်ဝိတ္တုဒီပိုင်းမလားဦးဇင်းတို့ပြောခဲ့ပြီးပြီအာသမထကမ္မထာတွေကိုစုံသလောက်ဒါဦးဇင်းတို့ပြောခဲ့အာနာပါနာကနေစပြီးတော့သရုတ်တဇံသမารိရအောင်ပြီးတော့32ခုဒါသပြီးတော့အယုစုကမ္မထာအာပရိကူလအတင်ညာပြီးတဲ့အခါကျတော့ဒါအဖြူရောင်ကတိုင်းကနေစပြီးကတိုင်း10ပါးနဲ့ဟိုးနောက်ဆုံးမှာသရုတ်လက်ကကမ္မထာနဲ့ဆက်ရတဲ့မေတ္တာနဲ့ပတ်သက်လို့ဒီမှာဝိရဒ၄ပါး ဘုရားနုဒတိနဲ့ပတ်သက်လို့ဓမ္မနုဒတိသံဃာနုဒတိဟောပြီးတဲ့အခါဇာကနုဒတိဒေဝတာနုဒတိသီလနုဒတိဆိုတဲ့ကမ္မထန်တွေဟောပြီးတဲ့အခါကျတော့မရဏနုဒတိအပြီးတဲ့အခါကျအတုပကမ္မထန်ဆိုပြီးဒါမျိုးလေးတွေဦးဇင်းတို့သမထကမ္မထန်ပိုင်းနဲ့တော်တော်စုံစုံဟောခဲ့အဲ့တော့အဲ့တဲ့မှာကုဒီဓကမ္မထန်နဲ့ပတ်သက်လို့ပေါ့သမထကမ္မထန်အနေနဲ့ယူမယ်ဆိုရင်တော့ဥပဇာရသမာဓိရအောင်စိုက်တယ်ဒါသရုဓာကြီးလေးပါသရုဓာတုဝါဥထာကမ္မထန်အနေနဲ့ဟောအဲ့ကနေပြီးတော့ဝိပဿနာပိုင်းကူးခြင်းနဲ့ တနည်းအားဖြင့်ဒိဋ္ဌိဝိသုဒ္ဓိစကံကိုကုမယ်ဆိုလဲဒိုတမာရိတွေကိုပဲအခြေခံပြီးတော့ဒါဓကမထံကိုရှုပွားသုံးသပ်ရင်ဒါရုပ်တရားတွေကိုစပြီးပရမတ္ထဉာဏ်စိုက်တဲ့အထိဒါမိမိတို့သိနိုင်မြင်နိုင်မှာဖြစ်တယ်ဆိုတဲ့အပိုင်းလေးကိုဦးဇင်းတို့ဟောလာခဲ့အဲ့တော့အခုဒီမှာပြောချင်တာဘာပြောချင်တော့ဆိုတော့ခုလိုပေါ့ဓကမထံကိုစနစ်တကျမိမိတို့ကရှုလာလို့ဓာကြီးလေးပါကမထံကိုရှုလာလို့ရုပ်တရားတွေကိုဒါ ပရမတ္ထဉာဏ်အမြင်စိုက်တဲ့အထိသူတော်ကောင်းတယောက်ဒီသိပြီမိမိအဇဒယုတ်တရားနန္တရားဗိဒယုတ်တရားနန္တရားကိုသိပြီဆိုရင်ဘာဖြစ်လာမလဲထိုမိမိအဇဒယုံဏဓမ္မသင်္ခါရဗိဒယုံဏဓမ္မသင်္ခါရဆိုတဲ့ဒီသင်္ခါရတရားတွေအပေါ်မှာတွေ့တာမမောတဲ့တဏှာတရားတွေကိုမိမိတို့လျှော့ချနိုင် အဲ့ဒီတဏှာတရားတွေကိုတွတ္တမမောတဲ့ဣဇဒဗိဒဆိုတဲ့တက်ရှိတမကာမဝတ္ထုစုစုတွေအပေါ်မှာတွတ္တမမောတဲ့ဒီတဏှာတရားကိုလျှော့ချလျှော့ချနိုင်ခဲ့ရင်တော့မိမိတို့ဘဝတွေတပြေးနဲ့တပြေးဘဝတွေကမြင်တဲ့မြင်တဲ့မြင်နောက်ဆုံးမှာတော့မိမိတို့လိုလားတောင်းတတဲ့ခုနအစင်းရဲ့ဒုက္ခတို့ကြီးကုံဆုံးရာနိဗ္ဗာန်ဒီမိမိတို့ဒါကိုစီကိုစီမျက်မှောက်ပြုနိုင်ကြမှာဖြစ်တယ်အဲ့တော့ ဒီယုတ်တရားနံတရားတွေကိုအထူးသဖြင့်ဒီယုတ်ကမ္မထာယယုတ်တရားတွေကိုပရမတ္ထဉာဏ်မြင်စိုက်သည့်တိုင်အောင်မတိမမြင်ဘာဖြစ်မလို့ဒီဘိုင်းလေးပေါ့အဲ့တော့ယုတ်တရားတွေကိုတမ္မာဒိဋ္ဌိဉာဏ်ပညာနဲ့ပရမတ္ထဉာဏ်မြင်စိုက်သည့်တိုင်အောင်မတိမမြင်ခဲ့ရင်ထိုယုတ်နံဓမ္မဆိုတဲ့တနည်းအားဖြင့်ထိုယုတ်တရားလို့ခေါ်တဲ့အိဇဒဗိဒတက်ရှိတက်မဲ့ကာမဝတ္ထုစုစုတွေအပေါ်မှာတွေ့တာမမောတဲ့တဏှာတရားတွေကဒါအာကောင်းစေအာကောင်းနေအောင်မှာပဲဖြစ်တယ်။ ထိုကဲ့သို့ဒီလက်ရှိတမဲ့ကာမဝတ္တုအစုစုတွေအပေါ်မှာတွေ့တာမမောတဲ့တဏှာတရားတွေအားကောင်းနေရင်ဘာဖြစ်မလို့ဘဝတွေဒီတစ်ပြေးနဲ့တစ်ပြေးနင်မွန်းသွားမှာဖြစ်တယ်။အဲ့တော့ဒီခါလေးမှာဦးဇင်းတို့တို့တကာကြီးတွေတကမာကြီးတွေအားလုံးဦးဇင်းတို့တတိတစ်ချက်ထားရအောင်။ဒီခါလေးမှာဦးဇင်းတို့ကလောဘဆိုတဲ့အပိုင်းမှာသူတော်ဘာငယ်စီးကျင်ဥစ္စာကိုမတော်မတရားနဲ့လူကျင်နေတယ် အဲဒီဟာမျိုးကိုတော့ဦးဇင်းတို့ကလောဘအနေနဲ့မြင်ကောင်းမြင်ဒါပေမဲ့မိမိကပိုင်ဆိုင်ထားတဲ့တက်ရှိတက်မဲ့ကာမဝတ္ထုအစုစုတွေအပေါ်မှာတွေ့တာမမောနေမှုကိုကြတော့တခါလေးမှာ အပြစ်တစ်ခုအနေနဲ့အကုသိုလ်တစ်ခုအနေနဲ့မတိမမြင်ပဲရှိတတ်တယ်အဲ့လိုမျိုးမတိမမြင်မစင်ကျင်မိရင်ဘာဖြစ်မလို့ဘာဖြစ်မလို့ဆိုတာနဲ့ပတ်သက်လို့ဥစွာပထမဦးဇင်းတို့တာရကထုံးလေးတစ်ခုထောက်ပြီးတော့ကြားကြရအောင် တို့တခါကြီးတွေကမကြီးတီးပြီးသားပဲတောတရပုံနာကြီးအဲ့တောတရပုံနာကြီးကဘဝဖြစ်စဉ်ကိုမှတ်မြော်ပြီးကြည်အဲ့ဒီမှာဦးဇင်းတို့တောတရအပြမနောဓနလောပိနအတနောဝဂေသူနခောဟုတ်တော်နိဗ္ဗတ်တော်ဆိုတဲ့ဒီစာလေးတစ်ကြောင်းဒါပုံမလေးကြည့်ရင်တော့ပေါ့ပေါ့လေးပဲ ဒါပေမဲ့တကယ်လေးလေးနက်နက်စင်ကျင်ရင်ဦးဇင်းတို့တို့တကကြီးတွေတကမကြီးတွေအားလုံးအင်မတန်မှဒါတန်ဝေကရစရာအကောင်းတယ်။ဘာပြောတာတော့ဒေါရေယမြမနောဒေါရေယပုံနာကြီးသည်ဓနလောဘိနစီစဉ်ဥစ္စာတို့အပေါ်၌တွေ့တာမမောခြင်းတည်းဟူသောလောဘတရားကြောင့်အတနောဝဂေဟိမိမိအိမ်၌သာလျင် သူနှခောခွေးသည် ဟုတ်တော်ဖြစ်၍နိဗ္ဗာန်တော်ဖြစ်ရလေပြီ ကဲစဉ်းစားကြည့်အဲ့ဒါသူတစ်ပါးရဲ့ပစ္စည်းကိုမတော်မတရားလိုချင်နေတာမဟုတ်ဘူးနော်ဒဏလောဘိနာမိမိမှာပိုင်ဆိုင်ကြတဲ့ဒီစည်းစိမ်ဥစ္စာပဲဒီစည်းစိမ်ဥစ္စာပေါ်မှာတွေ့တာမမောတဲ့တဏှာတရားကြောင့်ဘာဖြစ်သွားတော့ဆိုတော့အဲ့ဒါအတနောဝဂရီမိမိအိမ်၌သာလျင်ဟောကိုအဲ့သူ့အိမ်မှာပြန်ပြီးတော့သူနှခေါ်ခွေးသည်ဟုတ်တော်ဖြစ်ပြီးခွေးဖြစ်ပြီးတော့နိဗ္ဗာန်တော်ဖြစ်ရလိမ့်မည် ဒီဘဝကလူဘဝကနေသုတိပြတ်ကြွတဲ့ဒီတထေးကြီးတယောက်အဲ့ဒီမိမိကပိုင်ဆိုင်ထားတဲ့အဲ့ဒီစီးတဲ့ဥစ္စာတွေပေါ်မှာတော်တာမမောခြင်းဆိုတဲ့ဒီလောဘတရားကြောင့်အဲ့သူနေတဲ့အိမ်မှာပဲပြန်ပြီးတော့ခွေးပြရတာအဲ့တော့ဓာရီတီဒကာကြီးဒကမာကြီးခုမြုံငလေကြီးဦးဇင်းတို့ဒီတို့တရားနာတဲ့ဒကာကြီးတွေဒကမာကြီးတွေအားလုံးဦးဇင်းတို့မေးကြည့်ဒီဘဝကထောင်ရင်အဲ့လိုဒုက္ခတိဘဝမျိုးရောက်ချင်တဲ့သူဘယ်နှယောက်ရှိလဲ မရှိပါဘူးဗျာတရားမှမရှိဘူးเนาะဒါပေမဲ့မိမိတို့ကအဲ့လိုမိမိတို့ဒီယုတ်တရားတွေကိုပရမတ္ထဉာဏ်မြင်စိုက်သည့်အထိသိမထားဘူးမြင်မထားဘူးဆိုရင်ထိုယုတ်တရားတွေကိုလူကိုလူလို့ပဲမြင်နေသေးတယ်ရွှေကိုရွှေလို့ပဲသိနေသေးတယ်ငွေကိုငွေလို့ပဲသိနေသေးတယ်မိမိပိုင်ဆိုင်မှုရှိသမျှဒါအိမ်ကိုအိမ်တိုက်ကိုတာကားကိုကားဒီလိုတင်ညာသည့်နဲ့ပဲအမှန်မှားနေအောင်ပဲဆိုရင် အဲ့ပုံမှာတွတာမမမှုတနာတရားတွေကိုဒကာကြီးတွေဒကာမကြီးတွေလျှော့ချနိုင်ပါမလားမလျှော့ချနိုင်ပါဘူးခင်ဗျာမလျှော့ချနိုင်ဘူးအဲ့မိမိပိုင်ဆိုင်တဲ့ခုနတက်ရှိတက်မဲ့ကာမဝတ္ထုအစုစုတွေပေါ်မှာဒီတဏှာတရားကိုလျှော့ချမထားနိုင်ဘူးတနည်းအားဖြင့်ဒီတဏှာတရားကတိတ်ပြီးတော့အာကောင်းနေပြီဒီတဏှာတရားကတိတ်ပြီးတော့အာကောင်းနေပြီဆိုဘာဖြစ်မလို့အဲ့ဒီတဏှာတရားကမိမိတို့ကိုမိမိတို့မလိုချင်သော ဒါဒုက္ကတိဘုံဘဝတွေကိုဆွဲခေါ်သွားမှာဖြစ်တယ်ဒုက္ကတိဘုံဘဝတွေကိုဆွဲခေါ်သွားမှာဖြစ်တယ်ဒါကြောင့်မလို့ဦးဇင်းတို့ဒါဒီအင်မတန်ဟိုတန်ဝေကရစရာလေကောင်းတယ်ဒါကတဏှာလောဘနဲ့ပတ်သက်လို့တွန်းတော့ဒီယုတ်ပရမတ်နံပရမတ်လို့ခေါ်တဲ့ဒီတရားတွေကိုမိမိတို့တမ္မာဒိဋ္ဌိဉာဏ်ပညာနဲ့တကယ်ကွဲကွဲပြားပြားမသိထားရင် ဒါကတဏှာနဲ့ပတ်သက်တဲ့အကုသိုလ်တဏှာလောဘကြောင့်ဖြစ်တဲ့ဒါဆိုကြိုးတစ်ခုကျန်တဲ့ထိုမိမိရဲ့ပိုင်ဆိုင်မှုမပိုင်ဆိုင်သေးသောပိုင်ဆိုင်ပြီးသောဒီတက်ရှိတက်မဲ့ကာမဝတ္ထုအစုစုတွေအပေါ်မှာတွေ့တာမှန်မောတဲ့တဏှာတရားကိုအခြေခံပြီးတခါဤဒီကမိုက်တွေမလုံတဲ့မလုံထိုက်တဲ့အခြားအခြားသောဒုစရိုက်မှုတွေကိုမလုံမိနိုင်ဘူးလားမလုံမိနိုင်ပါတယ်ဗျာ လုံးမိနိုင်တယ်အဲ့တော့ဒီတဏတောတာမမောမှုတက်ရှိတမကာမဝတ္ထုအစုစုတွေပေါ်မှာတောတာမမောမှုကိုအခြေခံပြီးတော့ဒါမပြုသင့်မပြုထိုက်တော့ဒုစရိုက်မှုတွေကိုလည်းဒီလိုပြုမိသွားတတ်တယ်ပြုမိသွားရင်လည်းဘဝတွေကတခါပြန်ပြီးတော့နင်းမွန်းသွားအောင်ပါအဲ့တော့ဒီနေရာမှာဦးဇင်းတို့တာရကဝတ္ထုလေးတွေထပ်ပြီးတော့ဒုဒကကြီးတွေတကမာကြီးတွေတာရကဝတ္ထုလေးတွေနဲ့နာယူရတဲ့အခါမှာပို့ပြီးတော့မှတ်သားလို့ အခုကတော့ဒါတက်ကြည်တမကာမဝတ္ထုအစုစုဆိုတဲ့ဒီစည်းတိမ်ဥစ္စာပိုင်ဆိုင်မှုတွေပုံမှာတောတာမမောတဲ့တဏှာလောဘတရားကြောင့်ခုနဒေါရရာပုံနာကြီးဒါမိမိအိမ်မှာ ပြန်ပြီးတော့ခွေးဖြစ်ရနောက်တာရကတစ်ခုအနေနဲ့ဦးဇင်းတို့ဒုဒ္ဒကုမာရမင်းသားဒုဒ္ဒကုမာရမင်းသားဆိုတာဒါဘရင်သားတယောက်ဘရင်သားတယောက်ဖြစ်တဲ့အတွက်ကြောင့်ဘာဖြစ်လာတော့ဆိုတဲ့အခါကျ မမာနကတိတ်ပြီးတော့ကြီးလာမမာနကတိတ်ကြီးလာကြီးလာတဲ့အတွက်ကြောင့်ခုနဖျားမပွင့်တဲ့ကဘာပေါ့ဒါတမန်တမုဒ္ဒဖျားရှင်များ မပွင့်တဲ့ကဘာတစ်ခုဒါဘယင်သားဖြစ်ဘယင်သားဖြစ်လာတဲ့ကတစ်ချိန်မှာဒါပြည့်စေကဗုဒ္ဓတပါးစွန့်ငံကြွအပြည့်ကဗုဒ္ဓတပါးစွန့်ငံကြွတဲ့နေ့မှာပဲထိုဒုဒ္ဒကုမာရမင်းသားလေးဒီလေးပဲတိုင်ငံတဲ့လေ ဟိုးရှိရှိကဒီဒုဋ္ဌကုမာရမင်းသားတိုင်ငံလှည့်လည်ပြီဆိုရင်တခါလေတိုင်းသူပြည်သားတွေကဒုဋ္ဌကုမာရမင်းသားကစင်မောကတခါလေအင်မတန်မင်းသားတို့နဲ့ထိုက်တန်သောဝေကောင်းစာလာတွေဝေးပြီးတော့တိုင်းပြည်လှည့်တိုင်းသူပြည်သားတွေကလည်းတခါလေဒုဋ္ဌကုမာရမင်းသားလေးကိုတခါလေတောင်းတောင်းပြပြနဲ့ဒါကြည့်ရှုပြီးတော့အားပေးကြမင်းသားလေးဆိုတော့ဒါဖူးမြော်တယ်လို့သုံးနေတယ်သုံး အဲ့တော့သူကိုယ်ကသူတလောကလုံးမှာငါသည်အတာဆုံးငါသည်ဩဇာအရှိဆုံးလို့ဒီလိုမျိုးစိတ်ထဲမှာမမာနတွေဖြစ်တလောကလုံးမှာအလှဆုံးလောကလုံးမှာဩဇာအရှိဆုံးအာဏာအရှိဆုံးဒီလိုမျိုးမမာနတွေဖြစ်အဲ့ချိန်မှာခုနပြစ္ဆေကဗုဒ္ဓတပါးကလည်းတနေ့မှအဲ့လိုစွန့်ကန်ကြွလာသူတို့မျိုးတွင်းကို အဲ့တော့ခုနတိုင်းသူပြည်သားတွေကဟိုရှိရှိကတော့ဒီဒုဒ္ဒကုမာရမင်းသားလေးတိုင်းကန်းလှလှင်တခါတည်းသူ့ကိုယ်ကိုပဲဝိုင်းပြီးတော့တခါတည်းကြည်ရှုပြီးတော့ဒါဂုံပြုကြပြီပဲဒီနေ့ပြည့်စုံကဗုဒ္ဓတပါအင်မတန်တည်ကြည်တဲ့အိန္ဒြေတွေနဲ့တိုင်းကန်းတိုင်းပြည်ကိုဒါစွန့်ငံကြွလာတာတိုင်းသူပြည်သားတွေထံမောက်ဘူးအဲ့တည်ကြည်တဲ့အိန္ဒြေနဲ့ငြိမ်သက်တဲ့အိန္ဒြေနဲ့ကင်းပြီးသောကိတ္တိသားတွေကြောင့် ဒါအင်မတန်မှဒိုင်းသူပြည်သားတွေကစိတ်နှလုံးကိုဒါတိမ်ကျွန်းပြီးတော့ယူနိုင်အဲ့တော့ဒကာကြီးတွေဒကာမကြီးတွေဒါအရေးကြီးတခါလေမှမိမိတို့ရဲ့ကြွယ်ဝမှုမိမိတို့ရဲ့ဩဇာတိတ်ကမတွေနဲ့လူတွေကနှလုံးသားကိုတိမ်ကျွန်းယူနိုင်ဖို့ဆိုတာအမြဲတမ်းဖြစ်နိုင်မလားအမြဲတမ်းမဖြစ်နိုင်ပါဘူးခင်ဗျာမဖြစ်နိုင်ဘူးခုဒီဒုရကုမာရ ဆိုတဲ့မလေးကအတွေ့ခေါ်သူဒီရုပ်ရည်အပြင်နဲ့ငယ်ရွယ်သူတယောက်ဖြစ်တယ်အသက်ရွယ်ကလည်းငယ်တယ်ရုပ်ရည်ဥပရိတံပတ္တိနဲ့လည်းပြည့်စုံတယ်အခုနဘယင်တန်ဖြစ်နေတဲ့အတွက်ကြောင့်ဩဇာတိတ်ကမှလည်းကြီးတယ်ကြီးတဲ့အတွက်ကြောင့်ရှေ့ရှေ့တုန်းကသူထင်းထားတာကဒီမှာတိုင်းသူပြည်သားတွေစိတ်နှလုံးကိုသူဒီတိမ့်ကျုံပြီးယူနိုင်တာသူတဝူပဲတယောက်ပဲရှိတယ်လို့ဒီလိုမျိုးသူထင်းထားတာ ဒါပေမဲ့အခု तू တွေးလိုက်တာကပြည့်စေကဗုဒ္ဓတပါးသည်အင်ပဒံကုဏကိလေသာတွေကိုဖယ်ရှားပြီးသားဖြစ်တဲ့အတွက်ကြောင့်ငြိမ့်အေးပြီးတော့ငြိမ်သက်တဲ့အိန္ဒြေနဲ့သူတော်ကောင်းတယောက်ကိုတိုင်းသူပြည်သားတွေကမြင်လိုက်တဲ့အခါခုနဒုဒ္ဒကုမာရမင်းသားနဲ့ဘာမှမဆိုင်တော့လောဘတွေဒေါသတွေမမာနတွေပြည့်နေနေတဲ့ဒုဒ္ဒကုမာရကပုံပန်းတရံကိုတက္ကကြီးတွေတက္ကမကြီးတွေကြည့်ကြည့် သူ့ဘာသူဘလောက်ပဲငယ်ရွယ်နုပြူနေပါစေဘလောက်ပဲရုပ်ရည်အစဉ်လှပတယ်ပြောခြင်းပြောပါစေဘလောက်ပဲဝေကောင်းစားလာပြီးပြင်ဆင်ပြီးဝတ်ထားတယ်ပြောပါစေသူကပုံမှန်တဏ္ဍီတခါကြီးတခါမကြီးလောဘဒေါသမမာနတွေနဲ့ပြည့်နဲ့နေတဲ့တနည်းအားဖြင့်လောဘဒေါသမမာနကိုမှတာမန်ရှိတဲ့ဓာတ်ကိုပူပြီးတော့လုံလုံကျူးကျူးအထိုးအဖြင့်ရှိနေတဲ့ထိုပုဂ္ဂိုလ်တယောက်ကဥပရိရုပ်သည်တခါကြီးတခါမကြီးရဲ့စိတ်နှလုံးကိုတင်းကျုံပြီးယူနိုင်တဲ့စွမ်းရည်ရှိနိုင်ပါမလား သိမရှိနိုင်ပါဘူးဗျာမရှိနိုင်ဘူးဟောတစ်ဖက်ကပြည့်စေကဗုဒ္ဓကသောသောကပြောတဲ့အတိုင်းပဲတခါနဲ့ဒီတိုင်းသူပြည်သားတွေကစိတ်နှလုံးကိုတိမ့်ကျုံပြီးတော့ယူနိုင်တယ်တိုင်းသူပြည်သားတွေကအဲ့တော့ဘာဖြစ်သွားတော့မျက်နာကခုနဒုဒ္ဒကုမာရမင်းသားဘက်ကိုမလှဲ့တော့ပဲမျက်နာလွှဲပြီးတော့ပြည့်စေကဗုဒ္ဓဘက်ကိုဒါအူးမူပြီးတော့တခါလဲဖူးမြော်ကြတယ်ပူဇော်ကြတယ်ရှ िख ိုးကြတယ်ပေါ့ အဲ့လိုရှိခိုးကြတဲ့အခါကျတော့ခုနမာနကိုအခြေခံပြီးခုနအိတ်တမစ္စတိရတဲ့တောက်ချောက်ဝင်လာတာပဲအဲ့တော့ငါ့ကိုတော့မကြည့်ဘူးသူ့ကိုပဲကြည့်တယ်ဘာမို့လို့လို့ဆိုပြီးတခါလဲစိတ်ထဲကအဲ့ဒါမစ္စရိယကလည်းပဲငါ့ရဲ့တိုင်းသူပြည်သားသူထင်းထားတာသူ့ရဲ့တိုင်းသူပြည်သားဒါပေမဲ့သူ့ပေါ်မှာသူကထိုတိုင်းသူပြည်သားတွေရဲ့စိတ်နှလုံးကိုတိမ့်ကျုံပြီးမယူနိုင်တော့တာကိုသူနားမလဲဘူးသူနားလဲတာဒီပြည့်စေကဗုဒ္ဓကသူ့ရဲ့တိုင်းသူပြည်သားတွေရဲ့စိတ်နှလုံးကိုဒါ သူ့ရီကနေပြီးတော့လူပြီးတော့တင်ကြုံယူသွားတယ်လို့ဒီလိုပဲသူကသဘောပေါက်အပညာလည်းနည်းလို့ပညာလည်းနည်းလို့အဲ့လိုသဘောပေါက်ခဲ့တဲ့ခါကျတခါလေအဲ့ဆင်ရင်တော့ဆင်ရင်မင်္ဂလာဘောကနေဆင်းပြီးတော့တခါလေအဲ့ပြစ်တိကဗုဒ္ဓတပိတ်ကိုဆွဲလူယူပြီးတော့မြေကြီးမှာတခါလေကင်ပေါက်ပြစ်လိုက်တာနောက်ဆုံးတော့တူတူပြောပေါ်လေထိုကံရဲ့အကျိုးဆက်ကြောင့် မိမိရဲ့အားနည်းချက်မိမိကပြုပြင်နေရာတွေကိုမိမိကပြန်ပြီးတော့ကိုယ့်ရဲ့အားနည်းချက်ကိုမကြည့်ရှုနိုင်ဘူးသူတစ်ပါးကတိုင်းသူပြည်သားတွေကစိတ်နှလုံးကိုတင်းကျုံယူသွားတာကိုပဲသူကအပြစ်တစ်ခုအနေနဲ့မြင်ပြီးအဲ့သူတစ်ပါးကိုပဲသူကနှိပ်ကွတ်တာအဲ့တော့ပြည့်စေကဗုဒ္ဓကိုတခါလဲတွန်းထိုးပြီးတော့အဲ့တပိတ်ကိုဆွဲလူယူပြီးတော့မြေကြီးမှာတခါလဲကိုင်းပေါက်နှုတ်ကလည်းကြမ်းတမ်းစွာပြောဆိုအဲ့လိုပြောဆိုလိုက်တဲ့အတွက်ကြောင့်ဩပြည့်စေကဗုဒ္ဓကတနာတယ်ဒီတတ္တဝါတော့ ပျက်စီးတော့မှာပဲဒီလိုလေးနှုတ်ကကျူးတယ်အဲ့တော့လေသူကတခါထားပြီးသင်ငါ့ကိုဘာပြောတာတော့ငါ့ကိုဘလို့လူသားမျိုးထင်လို့တော့ငါ့ကိုဘသူဆိုတာတင်တိလားစသည်အပြင်ပေါ့သူ့ရဲ့ဂုဏ်ရည်တွေထုတ်ပြောပြီးတော့တခါလေပြောလာဆိုလာနေဆိုတော့ပြစ်တိကဗုဒ္ဓကလည်းတနာတဲ့ကရုဏာစိတ်တဲ့ဒီမှာတော့ဆက်ရက်တည်နေလို့မတော်တော့ဘူးဆိုပြီးတခါလေကောင်းငင်ခီနဲ့ပြန်ကြွတယ်အဲ့ပြစ်တိကဗုဒ္ဓလည်းကွယ်ကောဒီလောက်ဒုစရိုက်တော့ ဒုစရိုက်တွေနဲ့ပြည့်နေနေတဲ့ထိုပုဂ္ဂိုလ်ကိုကဘာမြေကြီးကလက်မခံတော့ကဘာမြေကြီးကထမ်းထားနိုင်တဲ့စွမ်းရည်မရှိတော့အဲ့မှာပဲတခါလေဒါမြေမျိုးပြီးတော့ပျက်စီးရတယ်ဆိုတော့ထုံးဓာတ်တွေဒီဘာလဲလို့မေးတော့ဦးဇင်းတို့လက်ရှိတမဲ့ကာမဝတ္ထုအစုစုတွေအပေါ်မှာတွေ့တာမမောတဲ့တဏှာတရား ထိုတဏှာတရားကိုအခြေခံပြီးတော့မပြုသင့်မပြုထိုက်မဖြစ်သင့်မဖြစ်ထိုက်သောဒုစရိုက်မှုတွေကိုဒါကျူးလွန်မိတယ်ဒုစရိုက်မှုတွေဖြစ်လာဖြစ်လာတဲ့အကျိုးဆက်ကဒကာကြီးတွေဒကာမကြီးတွေကောင်းသလားမကောင်းပါဘူးခင်ဗျာမကောင်းဘူးဒါလည်းပဲဦးဇင်းတို့ဒါတန်ဝေကရတယ်ဒီနေ့တော့တို့ဒကာကြီးတွေဒကာမကြီးတွေကိုပုံဝတ္တူလေးတွေများများနဲ့ အဲပြောဖို့လဲစိတ်ကူးထားတာနောက်ပုံစံလေးတစ်ခုဒီမှာနည်းနည်းထပ်ပြီးတော့ပြောကြရအောင်အဲ့တော့ဦးဇင်းတို့950ဇဏိပတ်တော်မှာလာတဲ့အဲတယောဓမ္မဇက်ပေါ့တို့တခါကြီးရေဓမ္မကြီးဒီထဲမှာအလုံးလဲကြားဖို့နားဖို့ရှိကောင်းရှိလိမ့်မယ်တယောဓမ္မအဲတယောဓမ္မဇက်မှာတယောဓမ္မဇက်ကိုဘုရားရှင်သည်ဒေဝရက်က တတ်ဖို့ရန်ကြံရွယ်တဲ့အကြောင်းကိုဒါဥမှုပြီးတော့ဒီတရားဓမ္မအစက်ကိုဘုရားရှင်ဒီပြန်လဲပြီးတော့ဟောကြားခဲ့တာဖြစ်တယ်။အဲဒီတရားဓမ္မအစက်မှာကျတော့ဘာဖြစ်တော့တရားဓမ္မအစက်မှာဘာဖြစ်တော့ဆိုတဲ့အခါကျတော့ဒီချိန်မှာဦးဇင်းတို့ဘုရားလားမြောက်မျိုးမှာဖြစ်တယ်မဖြစ်ခင်ဦးဇင်းတို့ဒီ ဒေဝဒတ်လောင်းလျာပေါ့အဲ့ဒေဝဒတ်လောင်းလျာကဦးဇင်းတို့ဒါဘာနတိပြေပေါ့ဒါတိုင်းမတိဘာနတိဆိုတဲ့အတိုင်းဘာနတိပြေမှာပြမဒမင်းဒါဟာမင်းပြုနေတဲ့အခိုက်အဲဟိမဝန္တာဒေါတနီယာမှာဒါဒေဝဒတ်ကဒါမြောက်မင်းကြီးဖြစ်မြောက်ပေါင်းကိုဥဆောင်ပြီးတော့အဲ့မှာဒါမင်းမူနေတာအဲ့တော့ရတနေရာ အဲ့လိုမင်းမှုနေရင်းနဲ့သူကဘာလုပ်တော့ဆိုတဲ့အခါကျတော့ခုနသူကမြောက်ထဲမှာခေါင်းဆောင်ခေါင်းမှုပေါ့အကြီးအမှုဖြစ်အကြီးမှုဖြစ်တော့သူ့ကိုဆွဲမိပြီးတော့ဒါဒါမြောက်တွေငွေဖွာကြတာအဲ့တော့မြောက်တွေအဲ့လိုသူ့ကိုတန်တွေသူ့ကိုအဆွဲမိပြီးတန်တွေယူကမြောက်ကလေးတွေငွေဖွာလာတဲ့အခါဘာလုပ်လဲ အဲ့တမှာမြောက်အထီးလေးတွေပါလာပြီဆိုလို့ရှိရင်သူကစဉ်းစားတယ်ဘသူကစဉ်းစားတာတော့ဆိုတော့ဒေဝဒလောင်းလျာမြောက်ကြီးကစဉ်းစားတာဘသူကစဉ်းစားတာဒေဝဒအဲအလောင်းလျာမြောက်ကစဉ်းစားတာပါဗျာသူကစဉ်းစားတယ်ဒီမြောက်ကလေးတွေဒီအရွယ်ရောက်လာလို့ရှိရင်ငါနေရာကိုယူမယ်ငါ့ကိုဖြုတ်ချပြီးတော့ ဒီအကြည့်အမှုမြောက်မင်းနေရာကနေပြီးတော့ချုပ်ချပြီးတော့သူတို့ဒီငါနေရာကို ယူကြလိမ့်မယ်ဒီလိုတွေးပြီးတော့အဲ့တက်မှာမြောက်အထီးလေးတွေပါလာပြီဆိုလို့ရှိရင်ဘာလို့တော့ဆိုတော့အဲ့မြောက်အထီးလေးတွေကိုသူ့ကဲလှုပ်ဖို့ကဟောဒီဗဒ္ဒာဣမေယူထံ ပရိဟရိယုံတိဘယေနဒန္တေနဒန္တေတဝါတေတံပိဇာနိဥပ္ပါဒိတိဟောဒါလေးတစ်ခုဘာပြောတာတော့ဆိုတဲ့အခါကျတော့ဒီမြောက်ကလေးတွေအရွယ်ရောက်လာလို့ရှိရင်တခါတည်းဒီမြောက်ပေါင်းကိုယူပြီးတော့မြောက်ပေါင်းဆိုတာကမြောက်တွေပေါ့မြောက်အုပ်စုကြီးကိုယူပြီးတော့အကြီးအမှုလုပ်တော့မယ်အဲ့မျိုးဆိုတဲ့အခါကျအဲ့ဒါကို तू ကတိတ်ကြောက်တယ်ဆိုလိုရင်းကသူ့ကိုဖြုတ်ချပြီးတော့နောက်ဒါ နေရာယူသွားမှာကိုသူကသိပြီးတော့ကြောက်ကြောက်တဲ့အတွက်ကြောင့်အဲ့မှာဗယေနကြောက်ခြင်းကြောင့်ကြောက်တဲ့အတွက်ကြောင့်မလုပ်လိုက်တော့ဒန္ဒေနဒန္တိတ်တော်ဒန္ဒေနသွားပြင်ဒန္တိတ်တော်ကိုက်၍တခါတည်းကိုက်ပြီးတော့မလုပ်လိုက်တော့ဒေသန်ထူမြောက်အပေါင်းဤမြောက်အပေါင်းဤဆိုကနာမြောက်ကလေးတွေပေါ့မွေးလာတဲ့မြောက်အထီးလေးအဲ့မြောက်အထီးလေးတွေရဲ့ဗီဇာနိဗီဇာတို့ကိုဥပ္ပါဒိတိထုတ်ပြစ်၏ အဲ့မြောက်ထီးလေးတွေကဗီဇာလေးတွေကိုသွားပါလို့တော့သွားနဲ့ကြိုက်ကြိုက်ပြီးအဲ့အကောင်ပေါက်ကလေးတွေအရွယ်မှာပေါ့သွားနဲ့ကြိုက်ကြိုက်ပြီးတော့ထုတ်ပြစ်တယ်ဒကိုက်ကြီးဒကမကြီးတွေအဲ့ဒါဘာပြောတာတော့ဆိုတော့ဟိုဦးဇင်းတို့တင်းကုတ်တဲ့သဘောတင်းကုတ်တဲ့သဘောအဲ့မြောက်ထီးလေးတွေကဗီဇာလေးတွေကိုဟာဦးဇင်းတို့ဝှေ့စီပေါ့အဲ့ဗီဇာလေးတွေကိုတကားတဲ့သူကသွားနဲ့ကြိုက်ကြိုက်ပြီးအဲ့မြောက်ပေါက်ကလေးတွေပေါက်လာပြီဆိုရင်မြောက်ထီးလေးဆို तू ကဒါဖခင်အနေရနေ तू ကချစ်တယ်တကားတဲ့ပွေဖက် ဝိပယ်ပြီးတခါတည်းအဲ့ဒါသွားလိမ့်နဲ့ဘာကိုကြိုက်တယ်ဝေးစေးတွေကိုကြိုက်ပါတယ်ဗျာအေးဝေးစေးကိုကြိုက်ပြီးအဲ့ဒါဝေးစေးလေးတွေထုတ်ထုတ်ချင်တာဟုတ်မလားအဲ့လိုတုတ်တုတ်ဖြစ်တယ်အဲ့လိုတုတ်တုတ်ဖြစ်တဲ့အခါကျတော့ဒီလိုနဲ့သူကဒါမင်းမှုန်ပြီးတော့နေတာအဲ့တနေ့ကျတော့ခုနမြောင်းမကြီးတကောင်ကလည်းအဲ့လိုပဲဒီဒေဝဒတ်ဒီအလောင်းပေါ့ဒီမြောင်မင်းကိုဒါဆွဲမိပြီးတော့တန်တေးတီး တန်လေးသားလေးရရတဲ့အခါကျတော့ဒီမြောက်မကြီးကစဉ်းစားတယ်ငါဒီမှာနေရင်တော့ငါငယ်သားလည်းပဲအကယ်၍မြန်ဖွာလာမှာကသားလားလည်းမသိဘူးသမီးလားလည်းမသိဘူးသားဖြစ်ခဲ့ရင်ငါသားလည်းပဲဒီမြောင်မင်းငယ်ဒါဖြက်စည်းခြင်းကိုခံရမှာပဲဆိုပြီးသူကတခါလေအဲ့တန်တွေရပြီဆိုတာလည်းသိရောတခါလေအဲ့တော့အုပ်ကနေခွာပြီးတော့လွတ်တဲ့တနေရာမှာသွားပြီးနေပြီးဒီတန်တွေသားကိုဒါမယူတန်နေဖွားမြင်နေပေါ့ ဖွားမြင်ပြီးတော့လေသူကဖွားမြင်တာနဲ့မပြန်သေးဘူးအဲ့သားလေးအရွယ်ရောက်တဲ့အထိသူကအဲ့တော့မှတီးတရားနေအရွယ်လေးလည်းတော်တော်ရောက်လာပြီဆိုတော့ဒီမြောက်ကလေးကလည်းမေးတယ်အမေဒါသူ့ရဲ့ဖခင်ဘသူလဲပေါ့မေးတဲ့အခါကျတော့မှဖခင်မရှိဘူးလားကျုပ်တို့မှဒါသူကမေးတော့အာရှိတယ်ရှိတယ်ဆိုပြီးတခါတည်းအဲ့ဒီခုနဒေဝဒတ်ကြီးစိုးတဲ့အဲ့ဒီမြောက်အပေါင်းထံကိုသူကပြန်သွားပြီးတော့ဒါဟာတင့်အဖေပဲ ဒီရွယ်ဒီဒါအရွယ်အပြင်နဲ့ပြည့်စုံတဲ့ခွန်အားလဲရှိနေပြီဆိုတဲ့အခါကျမှဒါဒီမြောက်မကြီးကလည်းပြန်ခေါ်သွားပြီပြအဲဒါကလည်းဒေဝရကလည်းမြင်လိုက်တဲ့အခါကျတော့ဘုရားလောင်းသူ့ရဲ့သားပေါ့လေဘုရားလောင်းကိုမြင်တဲ့အခါကျဒကာကြီးရေဒကာမကြီးဘာဖြစ်သွားမလဲထင်ကြောက်သွားပါတယ်ခင်ဗျာကြောက်သွားတာစိုးရိမ်စိတ်ပေါ့ကြောက်တယ်ဆိုတာလေစိုးရိမ်စိတ်တိတ်ပြီးတော့ဖြစ်စိုးရိမ်စိတ်ဖြစ်တဲ့အခါကျတော့ဘာဖြစ်တော့ तू ကစဉ်းစားတယ်ဟွန်းဒီကောင်ကိုတော့ ချစ်တယ်လို့လုံးနဲ့ပို့ဖွဲ့ပြီးတော့တခါတည်းဒါဟိုဗမာစကားလိုပြောရင်တော့လက်ပင်းညင်တတ်မှာပဲပေါ့လက်ပင်းညင်တတ်မှာပဲဆိုတခါတည်းတားလဲတွေ့ရောအာရဝန္တာလဲဟာမတွေ့တာလဲကြာပြီကွာဗမာနေလဲဗာညာဆိုဒီလိုပြောပြီးတော့တခါတည်းပို့ဖက်လိုက်ပို့ဖက်ပြီးသူကတော့တကယ်တော့တတ်တာဒါပေမဲ့ဘုရားလောင်းကကောနာအင်မတန်အားကသူကနာကဗလလို့ပြောတယ်စင်းမြောင်တကောင်လောင်းအာကြီးအာကြီးက तू ကဖက်တဲ့ခါကျတော့ဘုရားလောင်းကလည်းပြန်ပြီးတော့သူ့လူပဲဖက်လိုက်တာပေါ့ ခွဲလိုက်တဲ့ခါကျတခါလဲဇာတဲ့ပြောရဆိုရင်တော့အဲ့ဒီဒေဝတာတခါလဲအယိုးတွေကျွတ်မတခံစားအဲ့မြောင်မင်းအဲ့ခါကျတော့တခါသူဖြေလွတ်လိုက်တယ်ဖြေလွတ်လဲပြေးပြီးတော့သူကစဉ်းစားတယ်ဟွန်းဒီတိုင်းတော့မဖြစ်တော့ဘူးဒီကောင်ကိုဒီတိုင်းထားလို့မဖြစ်ဘူးငါလည်းပဲငါကိုယ်တိုင်းနဲ့တတ်ဖို့ကမလွယ်ဘူးအဲ့တော့နီလန်ဥပ္ပေရှာမဆိုပြီးတော့တခါလေးအဲ့ရေကန်ကြီးတကန်အဲ့ရေကန်ကြီးတကန်မှာရက်ခိုက်စောင့်တယ်ရေကန်တကန်ပေါ့အဲ့ရေကန်ကဒီရက်ခိုက်ကအပိုင်စားရတော့ဒီရေထဲကိုစင်းရင်စင်းတဲ့ပုံကူ ဒါသူကစားပိုင်ခွင့်ရတာအဲ့တော့အဲ့ရေကန်တွေကနေပြီးတော့ကြာပန်းတွေကိုသူကယူခိုင်းအာငါသားမင်းကအရွယ်လေးရောက်ပြီဆိုတော့မင်းကိုဒီမှာမင်းမြောက်ရအဲ့တော့မင်းဒါအဲ့ရေကန်တွေကကြာပန်းတွေယူခဲကွာဒီလိုပြောယူခဲကွာလို့ဒီလိုပြောတဲ့အခါကျတော့ဒါလည်းဘုရားတို့ဘုရားလောင်းကတည်းသွားသွားပြီးတဲ့အခါကျတော့ပညာရှိမြန်းပေါ့ဒါပြုံးလည်းလူကျင်တာကိုဒါ တတ်မယူစင်ញင်နေဒါပညာရှိတွေကထုံဒီနေရာလေးတွေမှာဦးဇင်းတို့ဒါတာရကပညာရှိဖြစ်တဲ့အခါကျစင်ញင်နေဒီရေကန်ကိုငါ့ရဲ့ဒီဖခင်လုတ်သူဟာအလေကားတော့လှုပ်တာမဟုတ်ဘူးသူကစိတ်နေစိတ်ဓာတ်ခံမှန်းခြင်းအပြင်ငါ့ကိုလည်းပဲဒီမြောက်တို့ကအကြည့်အမှုဘယင်မြောက်ချင်နေဆိုတာဟာသမယိုးကြတော့မဖြစ်နိုင်ဘူးဒါကိုတွေးအဲ့တော့ တမရိုးကြတော့မဖြစ်နိုင်ဘူးသူ့မှာကြံစီတစ်ခုရှိတယ်အဲ့တော့ဒီသူလွတ်လိုက်တဲ့ရေကန်ဒီလည်းပဲအန္တရာယ်တစ်မျိုးမျိုးတော့ရှိနေနိုင်တယ်လို့ဒီလိုစဉ်းစားပြီးတော့မလုပ်တုံဆိုတော့အဲ့ရေကန်နာရောက်တဲ့အခါမှာတန့်ရေကန်နဲ့မစင်မနဲ့ကြာပန်းနေမြင်းနေပြီပဲရေကန်နဲ့မစင်ဘူးဒါတာမန်ဒကာကြီးတွေဒကမကြီးတွေပညာဦးစီးမထားတဲ့ပုံကိုယ်ဆိုဘယင်ဖြစ်ဖို့အရေးဩဇာတစ်ခုရဖို့အရေးအဲ့ကြာပန်းနေမြင်းဒကာကြီးတွေဒကမကြီးတွေမစင်သားပဲစင်ခုမိမှာပေါ့မဟုတ်ဘူးလား သို့တော့ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကစင်ញင်တယ်။ကြာပန်းနေမြင်ပေမဲ့စင်မကူဘူး။အန္တရာယ်တစ်ခုခုမြန်ရှိနေမလား။စင်ញင်လိုက်တဲ့အခါကျထိုးရေကန်ပပတ်လေကြီးလိုက်တဲ့အခါတခါတည်းခြေရာကစင်းသွားတဲ့ခြေရာပဲတွေ့တယ်။ပြန်တက်တဲ့ခြေရာမတွေ့။မတွေ့တဲ့အခါကျဩဒါကြောင့်မလို့ပညာရှိမြတ်စဉ်းစားရင်တခါကြီးတွေတကမာကြီးတွေအဲ့ဒါပြည့်ကြည်တာနဲ့တော့မှန်သေးတယ်တဲ့ဟုတ်ပလား။ ပညာရှိတွေတထိုင်နဲ့တနေရာကနေစဉ်းကျင်ကြည့်လို့ရှိစဉ်းစားကြည့်လို့ရှိရင်ဒါကလည်းတချို့အရာတွေကပြည့်ကြည်တာတဲ့တောင်မှန်နေတယ်အဲ့လိုပဲခုတော့ဦးဇင်းတို့ဘုရားလောင်းကလည်းစဉ်းကျင်လိုက်တဲ့အခါကျတော့ဩဒီရေကံမှာတော့ဒါရက်ခိုက်ပိုင်တဲ့ရေကံဖြစ်လိမ့်မယ်ဆိုပြီးဒါဒါကလည်းရေကံနဲ့မစင်းတော့ဒါပေမဲ့ဒီရက်ခိုက်ရဲ့သဘောကဒီရေထဲကိုစင်းပါမှသူကအပိုင်ဆိုင်ခွင့်ရသူ့ရေထဲမစင်းရင်သူစားခွင့်မရအောင်အဲ့တော့ဘုရားလောင်းကနေရာလေးတစ်ခုရွေးရွေးပြီးတော့ခက် ဟိုပေါ့လေဟိုရေပြင်ကျင်းမဲ့နေရာမျိုးကိုရွေးတာပေါ့ရွေးချယ်ပြီးအဲ့နေရာကနေတခါတည်းဒီဘက်ကံပေါင်းနေဟိုဘက်ကိုလှမ်းပြီးတော့ခုန်ကူးအဲကြားထဲမှာရေပေါ်သူ့ရေမထီဘဲနဲ့ကိုလိုချင်တဲ့ပန်းကိုခုံသွားရင်းနဲ့ဆွဲယူဒီလိုမျိုးနဲ့သူလိုချင်တဲ့ပန်း၃၄ပွင့်ကိုတခါတည်းသူကဆွဲပြီးတော့ယူသွားတယ်ဒါပေမဲ့သူ့ရေလည်းမထီတော့ခုနရက်ခိုက်ကလည်းသူအပိုင်သားကရေတဲ့စင်းပါမှအပိုင်သားရတာဖြစ်တဲ့အတွက်ကြောင့်စားခွင့်မရှိဘူး အဲနောက်ဆုံးမှတော့တူတူပြောပေါ့ရက်ခိုက်ကဒီပန်းနေတဲ့ရအောင်လဲယူတော့ဒါချီးကျူးခြင်းတော့ငါဒီမှာနေသမျှကာလပါလုံးတင့်လားအပညာရှိတဲ့ပုံကူကိုငါမတွေ့ဘူးဘူးဆိုပြီးတော့အဲ့ဒီမှာရက်ခိုက်ကဒီဒီဦးဇင်းတို့ဖျားလောင်းကိုချီးမွမ်းတာအဲ့တော့ဦးဇင်းမှာဗာပြောခြင်းလေဆိုတော့တခါလေးမှာခုနဒီ မြောက်အပေါင်းကိုကြီးစိုးပြီးတော့ဒါအုပ်ချုပ်ပြီးတော့မင်းလုပ်တယ်ဆိုတဲ့ဒီဟာပေါ်မှာตายရအဲ့ပေါ်မှာตายရတဲ့အတွက်ဒီခါလေးလူတွေဒီတတ္တဝါတွေဒီမလုတ်သိမလုတ်ထိုက်တဲ့အလုပ်တွေကိုမလုတ်မိဘူးလားလုတ်မိနိုင်ပါတယ်ဖေ။လုတ်မိကြတယ်ဓာတိတကိုင်းတွေဒီမိုက်တွေခုနပြောတဲ့ယုံနံပရမတ်တွေကိုကိုကိုပြပြမသိလို့ဒါဖြစ်ကြတာတကယ်သိရင်ဒါဒီလိုအမှုတွေပြုမိပါမလားမပြုမိဘူးဒါတစ်ချက်။ နောက်တစ်ချက်ကတော့ဦးဇင်းတို့ဒီနေရာမှာဘုရားလောင်းဘက်ကယက်တည်ပြီးတော့စဉ်းစားကြည့်မယ်ဆိုတခါတလေမှအန္တရာယ်တွေဒီဦးဇင်းတို့မထင်မှတ်တဲ့နေရာကနေပြီးအန္တရာယ်တွေဖြစ်မလာတတ်ဘူးလားဖြစ်လာနိုင်ပါတယ်ဗျာအခုတခါကြီးတွေတကမကြီးတွေကြည့်ပေါ့ဘုရားလောင်းအနေကယက်တည်ကြည့်မယ်ဆိုဒီမြောင်မင်းတီသူ့ကဖခင်တယောက်တနည်းအားဖြင့်သူအားကိုးရတဲ့ပုံကူတယောက် သူ့ပေါ်မှာကြောက်ရောက်လာမဲ့အန္တရာယ်တွေကိုကာကွယ်ပေးနိုင်ရဲ့ပုံကူတယောက်ကအခုသူ့ကိုပြန်ပြီးတော့တေချောင်းပြန်နေတာမဟုတ်ဘူးလားဟုတ်ပါတယ်ခင်ဗျာဟောတခါလေးမှတကြောင်လို့ဦးဇင်းတို့လောကကြီးကတိတ်ပြီးတော့တခါလေးမှအံ့ဩစရာတွေနဲ့တိတ်ပြီးတော့ပြည့်နဲ့နေတယ်။ကြောင့်မို့လောကကြီးတွေဦးဇင်းတို့တတ္တဝါတွေကိုတင် जा ပေးနေတာဆရာပဲလောကကြီးတွေဆရာပဲ။အဲ့တော့ဒီဇတ်တော်တွေကိုကြည့်လို့ကြည့်တခါလေးမှဦးဇင်းတို့အာကိုအာထအာထပြုတ်လိုက်တယ်လို့ယူဆရတဲ့ ပုဂ္ဂိုလ်ဒီဒီပင်လျင်ဒီခါလေးမှာမိမိတို့ကိုပြန်ပြီးတော့အန္တရာယ်ပေးနေတာမျိုးမဖြစ်တတ်ဘူးလားဖြစ်နိုင်ပါတယ်ဖေ။ဖြစ်တတ်တယ်ဒါဦးဇင်းတို့ကိုးစီကိုးစီဒါလေးတွေကိုဉာဏ်ပညာနဲ့ဆင်ခြင်တတ်ဖို့လိုတယ်။အဲ့ခါကျတော့မှဒါဒီရက်ခိုက်ကဦးဇင်းတို့ဘုရားလောင်းကိုချီးကျူးတယ်။ချီးကျူးတဲ့အခါမှာအင်္ဂါ၃ချက်ပေါ့။အော်တင့်မှာဒီလိုတရား၃မျိုးတော့ရှိအောင်တကားရှိလေစွာတကားဆိုပြီးတော့ချီးကျူးတာ။အဲ့မှာဗာလဲဆိုတော့ ဓက္ခိယံသူရိယံပညာတဲ့ဟောဒီ၃ချက်ပဲဓက္ခိယံသူရိယံပညာဒီ၃မျိုးသိမှထင်ရှားရှိနေတယ်တဲ့ဒါကြောင့်မလို့သင်ဒီပညာရှိပဲကိုလိုချင်တဲ့အရာဝတ္ထုတစ်ခုကိုအောင်မြင်မှုကို အန္တရာယ်တစုံတရာမကြရအောင်ယူနိုင်တာသင်မှာဒီလိုမျိုးဒါတရား၃မျိုးရှိနေလို့ဆိုပြီးတော့ဒါရက်ခိုက်ကဥစဉ်တို့ဘုရားလောင်းကိုချီးမွမ်းတဲ့ဒါဂါထာလေးပဲ အဲ့တော့ဦးဇင်းတို့ပြောချင်တာဒီခါလေးမှာမိမိတို့လိုချင်တဲ့အောင်မြင်မှုတစ်ခုကိုယူနိုင်ဖို့ရနိုင်ဖို့အတွက်ဒီဒီအရေးချင်း၃မျိုးရှိနေရင်မရနိုင်ဘူးလားရနိုင်ပါတယ်ဖေ။ရနိုင်တယ်အဲ့တော့အရေးချင်း၃မျိုးကဘာလဲနံပါတ်၁ဓက္ခိယံဓက္ခိယံဆိုတာဘာပြောတာတုံးဆိုတော့ဒီနေရာမှာဓက္ခိယံကိုဖွင့်တာဇနနပညာယတံပယုတ်တာဥဒ္ဓမဝရိယတေတံနာမံဟောဒါလေးကအဓိကလိုရင်းပဲ။ ။ဘာပြောတာတော့ဆိုတော့ဒီနေရာမှာဓခိယဆိုတာတက်ရရည်ညွှန်းတာတော့ဝရိယကိုရည်ညွှန်းတာတဲ့။ကြိုးစားအားထုတ်မှုဝရိယ။ဘာကိုရည်ညွှန်းတာ။ဝရိယကိုရည်ညွှန်းတာပါဗျာ။အဲကြိုးစားအားထုတ်မှုဝရိယဒီဘလို့ဝရိယမျိုးလဲလို့မေးတော့ဇာနနာပညာယတမ္မယုတ်တာဥဒ္ဓမဝရိယ။ဟောဇာနနာပညာယ ကောင်းဆုံးနတံကိုခွဲခြားပြီးတော့သိမြင်တယ်ဆိုတဲ့ပညာနဲ့တံပယုတ်တာရှင်နေတဲ့ဥတ္တမဝရိယလွန်မြတ်သောအာထုံမှုပဲဝရိယတက်အဲ့တော့ဒကာကြီးဒကာမကြီးဦးဇင်းတို့အောင်မြင်မှုတစ်ခုလိုချင်တယ်ဆိုရင်ကြိုးစားနေုံတက်တက်နေတော့ရမလားမရနိုင်ပါဘူးခင်ဗျာအဲ့ကြိုးစားမှုရဲ့နောက်မှာထိုကြိုးစားမှုဒီခုနဉာဏ်ပညာနဲ့ရှင်နေတဲ့ကြိုးစားမှုမျိုးဖြစ်ရဉာဏ်ပညာရှိတဲ့ကြိုးစားအားထုတ်မှုမျိုးဒါဖြစ်ရမယ် ဒါတစ်ချက်နောက်ဒုတိယသူရိယံဟောသူရိယံကိုဘယ်လိုဖွင့်သူရိယံတိသူရဘာဝနိဗ္ဗယဘာဝတေတံနာမံဟောသူရိယဆိုတာဒီညမှာဘာပြောတာတော့တဲ့သူရဘာဝရဲရင်ဒီအဖြစ်မကြောက်မလန့်ဘူးကွာအန္တရာယ်တွေကိုဒါရင်ဆိုင်ရဲတယ်ဆိုတဲ့ဒါသူရတတ္တိမျိုးပဲအဲ့လိုတတ္တိမျိုးနောက်တကနိဗ္ဗယဘာဝတေတံနိဗ္ဗယမကြောက်ဘူးကြောက်လို့ရမလားကြောက်လို့မရပါဘူးခင်ဗျာ ကြောက်လို့တော့မရဘူးဒကာကြီးဒကာမကြီးအောင်မြင်မှုတစ်ခုကိုလိုချင်တယ်ဒါပေမဲ့တွန့်ဆုတ်တွန့်ဆုတ်နဲ့ကြောက်နေမယ်ဆိုရင်အောင်မြင်မှုတစ်ခုရနိုင်ပါမလားမရနိုင်ပါဘူးဖေ။မရနိုင်ဘူးဒါကြောင့်မလို့ရဲရင်မှုဒါတတ္တိဒါရှိရအဲဒီနေရာမှာသူရိယန္တိသူရိယန္တိသူရဘာဝနိဗ္ဗယဘာဝတေတံနာမံသူရိယန္တိသူရိယဟုတိကာသူရဘာဝရဲရင်သည်အဖြစ်နိဗ္ဗယဘာဝ မကြောက်လန့်သည်အဖြစ်ရဲရင်ရမယ်ကြောက်လန့်မှု မရှိရဘူးဒါတွေဒီအောင်မြင်မှုတစ်ခုပန်းနိုင်တစ်ခုရောက်ဒါအင်မတန်လိုအပ်တဲ့ဒါစွမ်းအားတရက်ဖြစ်တယ်အဲ့တော့နံပါတ်1ကဘာလဲခုနပြောတဲ့ဉာဏ်ပညာနဲ့ရှင်နေတဲ့လွန်မြတ်တဲ့ကြိုးစားအထောက်မှုဒါဒီအောင်မြင်မှုရနံပါတ်1တရားတစ်ပါးပဲဒုတိယရဲရင်ရမယ်ရဲရင်မယ်ဘလို့ရဲရင်မလဲကြောင်းလန့်မှုမရှိဘူးတွန့်ဆုတ်မှုမရှိဘူးဆိုတော့ရဲရင်မျိုးမျိုးဖြစ်ရမယ် ဒါနံပါတ်1အချက်နောက်ပါလဲတော့နံပါတ်3ပညာဟောပညာကိုဘယ်လိုဖွင့်တော့ပညာတိပညာပရဌာနာယဥပဥပါယပညာယိတနာမံဟောပညာပရဌာယပညာပရဌာယပညာလျင်နီးစွာသောအကြောင်းရှိသောဥပါယဥပါယပညာယိတံအကြောင်းဥပယ်မှာတတ်သိနားလေတဲ့ဒါဉာဏ်ပညာမျိုးရှိရမယ်ဟောဒီ၃ချက်ပေါ့ ဒီသုံးချက်ရှိရင်တဲ့ပုဂ္ဂိုလ်တယောက်ဒီမိမိလိုချင်တဲ့တတ္တဝါတွေဒီမိမိတို့လိုချင်တဲ့အောင်မြင်မှုကိုကိုစီကိုစီဒါရယူနိုင်တယ်တဲ့အဲ့တော့ဒကာကြီးဒကာမကြီးတရားဘယ်နှမျိုးရှိရမလဲအောင်မြင်မှုရဖို့အတွက်၃မျိုးရှိရပါဘူးမျိုးတယ်တော့၃မျိုးရှိတရား၃မျိုးရှိရမယ်ဘာတွေလဲဆိုတော့နံပါတ်1ဝရိယရှိရမယ်ဘာရှိရမလဲဝိရိယရှိရပါမယ်ဗျာ ဝရိယဆိုတဲ့ကြိုးစားအားထုတ်မှုရှိရမယ်အဲ့ဒီကြိုးစားအားထုတ်မှုသည်ပညာနဲ့ရှင်သောလွန်လွန်ကျူးကျူးကြိုးစားအားထုတ်မှုဖြစ်ရမယ်တကယ့်ကိုပညာနဲ့ရှင်တဲ့အားထုတ်မှုအားထုတ်မှုမှသူကဥတ္တမဝရိယလွန်မြတ်နေတဲ့အားထုတ်မှုမျိုးတခါလေသမားလှုပ်တလူလေးလှုပ်တာမျိုးသမားအားထုတ်လို့ဒီလိုမျိုးလေးကိုစူးစမ်းတာမျိုးလေးမဖြစ်ရဘူး။ဒါကြတဲ့လွန်လွန်မြတ်မြတ်နဲ့အာတုံခွန်ဆိုင်စူးစမ်းအားထုတ်မှုမျိုးဖြစ်နေရမယ်။ပညာနဲ့ရှင်နဲ့အားထုတ်မှုနံပါတ်1။ဟောနံပါတ်2ဘာဖြစ်တော့ တခါလေသူရိယာရဲရင်မှုကြောက်လန့်မှုမပါသောရဲရင်မှုရှိနေရမယ်နံပါတ်3ပညာခုနအကြောင်းဥပယ်တွေမှာကျွမ်းကျွမ်းကျင်ကျင်နဲ့တက်သိနားလည်ပြီးတော့ဒါကတော့သိဒါကတော့မသိဤဆိုပြီးတော့ဒီလိုမျိုးကိုနားလည်တဲ့ပညာရှိရမယ်တဲ့ဒီသုံးမျိုးရှိရင်တတ္တဝါတွေဒီမိမိတို့လိုချင်တဲ့ဒါပန်းတိုင်လိုချင်တဲ့နေရာကိုမိမိတို့ဘာဖြစ်မှာတော့ရောက်ကို ရောက်မှာပဲတဲ့ဒါတယောဓမ္မဇက်က ဒါပြောတယ်ဒါအောင်မြင်မှုကိုလိုချင်တဲ့ပုံကိုယ်တွေမှာ ရှိရမယ်ဒါအဓိကအရေးအသွေး၃ရပ်အရေးအသွေး၃ရပ်သောတာဦးဇင်းတို့ဒီမှာပြောချင်တာဘာလဲဆိုတဲ့အခါလေးခုနအဲ့ဒီတက်ရှိတက်မဲ့ကာမဝတ္ထုအစုစုတွေပေါ်မှာတွေ့တာမှုတဏတရားကိုအခြေခံပြီးတော့ခုနမလုတ်တဲ့မလုတ်တတ်တဲ့ကိုယ့်ရဲ့သားသမီးကိုတော့မှပြန်ပြီးတော့ကိုကစောင့်ရှောက်ပေးရမယ်ပုံကူကိုတော့မှပဲကိုကပြန်ပြီးတော့ဒါအန္တရာယ်ပေးတယ်ဆိုတဲ့အမှုမျိုးတွေ အဲဒီလိုမျိုးမပြုတ်သင့်မပြုတ်တတ်တဲ့ဒုဋ္ဌကုမာရမင်းသားတို့လိုမပြစ်မှားသင့်တဲ့ပုံကိုယ်တွေကိုပြစ်မှားမယ်။အော်တောရိယပုံနာကြီးတို့လိုထိုတက်ရှိသမက်တွေပုံမှာဒေါတာမမောတဲ့တဏှာတရားကြောင့်ဒါခါတဲ့မရောက်သင့်မရောက်ထိုက်တဲ့ဒုတိဘုံဘွားရောက်မယ်။အခုဒီမှာဒီတယောဓမ္မဇံမလာတဲ့ပုံကိုယ်တွေလိုဒီမြောင်မင်းတွေလိုမကောင်းတဲ့မပြုတ်သင့်မပြုတ်တိုက်တဲ့ဒုစရိုက်မှုတွေပြုတ်မိမယ်။ဒါတွေဒီဘာလဲလို့မေးတော့တခါကြီးတွေတခါကြီးတက်ရှိသမက်ကာမဝတ္ထုအစုစုတွေအပေါ်မှာတွေ့တာမမောတဲ့ တဏှာတရားကိုပဲအခြေခံတာဘာကိုအခြေခံတဏှာတရားတွေကိုအခြေခံမိတော့ပါဗျာတဏှာတရားကိုအခြေခံတယ်ဒါကြောင့်မလို့ဦးဇင်းတို့ဒီမှာလေဒီဆရာတော်ဘုရားကြီးရေးတဲ့ဟာတိတ်တက်ကလေးတပုတ်နဲ့ပေါ့လေဒီမှာဦးဇင်းတို့ဒါတရားလေးစပြီးတော့ဏိဒံပြိုးကြရအောင်ဒါဦးဇင်းတို့လေဒီဆရာတော်ဘုရားကြီးကဒါဦးဇင်းတို့သာသနာမှာအင်မတန်ထင်ရှားတဲ့ဆရာတော်တစ်ပါးဖြစ်တယ်လို့ ဇာတော့ရဲ့စာပေတွေဒီဟိုကျွန်တော်နာယူရတဲ့ပုံကူတွေကစိတ်နှလုံးကိုအင်မတန်မှကျေနပ်စေပြီးတော့တတိတန်ဝေကကိုလည်းဒါဖြစ်စေတယ်။ကြောင့်မလဲဦးဇင်းတို့သာသနာမှာရောမြမသမိုင်းမှာရောအင်မတန်ထင်ရှားတဲ့ဆရာတော်ကြီးတစ်ပါး။အဲ့တော့ဆရာတော်ကြီးကဒီမှာတန်ဝေကတေးတက်ကလေးတပုတ်ဒီမှာဦးဇင်းတို့ဒီတရားပွဲမှာပေါ့တို့တကကြီးတကမာကြီးကိုဆရာတော်ကြီးကတေးတက်ကလေးတပုတ်နဲ့ဒီမှာဒါမျှဝေပေးကြရအောင် အဲ့တော့ဇာတော်ကမရေးထားတော့ဒီငါးပြအာယုံကာမဂုဏ်တွေနဲ့ပတ်သက်လို့တက်จิตတမကာမဝတ္ထုအစုစုတွေပေါ်မှာဒေါတာမမောနဲ့ဒီတရားတွေနဲ့ပတ်သက်ပြီးတော့ဘုရားရှင်ကဒါဘုရားရှင်ရဲ့အလိုကြပေါ့ဇာတော်ဘုရားကြီးကဒါတေးတက်ကလေးဒါဆက်တာငါအာယုံပင်အစုခင်မှုနဲ့နေကုန်နေယခုမေးပုံလို တွေ့မကြုံစခန်းပယ်လေးဝတော့ကဘုံမှာမျောရယုံ ရှိတော့မခန်း အဝေးစီတောင်းအငူမာခေါင်းမမြူစဒံနှစ်အရှိနှစ်မီလန်းကိုလာနှင်မြော်စမ်းနှင်ကိုဒေဒနာထင်အလင်းရဲ့နှင့်နေအဖြစ်သက်တာပူဒီလောဘဇယိုက်အိုးကိုမလိုက်လို့ရှောင်ပြစ်လို့ဒီလောဘဇယိုက်အိုးကိုမလိုက်လို့ရှောင်ပြစ်လို့နောင်အစ်တတကယ်ပြင်းလျင်ကောင်းဖို့အစဉ် အခွင့်ခွင့်သာဂိုက်မှမလိုက်ခြင်းလျင်အမိုက်နှင့်ပြင်ရှိသေးရဲ့လားအခွင့်သာခွင့်သာစေမှမခဲခြင်းလျင်အလွဲနှင့်ပြင်ရှိသေးရဲ့လားခွင့်သာတုံးမှမယုံခြင်းရင်အရှုံးနှင့်ပြင်ရှိသေးရဲ့လားဟောဒါဆရာတော်ကြီးကဒါအင်မတန်တူတူတုတ်တုတ်နဲ့ဦးဇင်းတို့ဒီတိတ္တရဘုတ်စပ်ပြီးတော့တန်ဝေက ရစီအောင်ပေါ့လေဒါတေးတက်ကလေးတစ်ပုတ်ဆက်ခဲ့အဲ့တော့ဒီတေးတက်ကလေးကဘာပြောတုံဆိုတော့ငါအယုံပင်အစုခင်မှုနဲ့နေကုန်ဟောငါအယုံပင်အစုခင်မှုနဲ့နေကုန်အာယုံ၅ပါးတည်းဟူသောဘင်းအစုတဲ့ဘင်းဆိုတာဦးဇင်းတို့ဒီမှာမစင်ပင်ပုတ်ကိုပြောတာ။အိုးသူဏိဒတို့ဇတ်မှာဆိုတာသိထင်ရှားတယ်။မစင်ပင်ပုတ်လို့ဒီလိုသုံးကျင်တာ။အဲ့တော့ငါအယုံဘင်းအစုခင်မှုနဲ့နေကို အာယုံ၅ပါးဒီဟုသောအာယုံ၅ပြားဒီဟုသော မစင်ပင်ပုံးနဲ့တူတဲ့ဒီအာယုံ၅ပြားပေါ်မှာခင်မှုနဲ့နေကုန်ဟောဒီပေါ်မှာပဲတွေ့တာမမောတဲ့ခင်မင်မှုတဏှာတရားတွေနဲ့ပဲအချိန်ကုန်မယ်ဆိုရင်တဲ့ငါအာယုံပင်အစုခင်မှုနဲ့နေကုန်နင်ယခုမေဘုံလိုတွေ့မကြုံစခန်းအဲ့လိုမျိုးနေမိမိလျော့လျော့နေအာယုံ၅ပါးဆိုတဲ့ဒီမစင်ပင်မုံနဲ့တူသောအာယုံ၅ပါးဤပေါ်မှာပဲ ဒါတွေ့တာမမောနေမယ်ခင်မင်းနေမယ်ဆိုရင်ဘာဖြစ်မလို့ပယ်လေးဝါတော့ကဘုံကိုမျောရယုံ ရှိတော့မခံဟောပယ်လေးဝါတော့ကဘုံကိုမျောရယုံရှိတော့မခံတဲ့ဟောအဲ့ဒါဆိုတခါကြီးတခါမိုက်တဲ့ထိုတက်ရှိတက်မဲ့ဝတ္ထုအာယုံကာမဂုဏ်တွေပေါ်မှာတွေ့တာမမောတဲ့တဏှာတရားနဲ့သာအချိန်ကုန်နေမယ်ဆိုခဲ့ရင်ဘာလို့မလို့အပယ်လေးဝါတော့ကဘုံမှာအာတော့ကတွေအင်မတန်ပြည့်နေနေတဲ့အပယ်လေးဘုံမှာပဲ ဒါမျောရတော့မှာပဲအဲ့တော့စောစောကပြောတယ်တောရိယာကြီးတို့လိုပေါ့အဲ့ဒီတက်ရှိတမကာမဝတ္ထုတွေကစောစောကပြောတယ်ဒဏလောဘိနာသူပိုင်းဆိုင်ရတဲ့ဒီစီးတဲ့ဥစ္စာဆိုတဲ့ဒီဒဏအပေါ်မှာတွေ့တာမမောတဲ့လောဘကြောင့်ဘာဖြစ်တော့အတနောဝဂရေသူနကောဟုတ်တော်နိဗ္ဗတ်တော်အဲ့မိမိကအိမ်သူ့ကအိမ်မှာပဲတခါပြန်ပြီးတော့ဘာပြရတော့ခွေးပြရတယ်ဆိုတဲ့ထုံမျိုးပေါ့ဒါကြောင့်မလို့ဒါငါယုံပင်အစုခင်မှုနှင့်နေကုန် နေယခုမေဘုံလိုတွေ့မကြုံစခန်းဘယ်လေးဝတော့ကဘုံမှာမျောရာယုံရှိတော့မခံဆိုတဲ့ဒါတစ်ပါးဒါကြောင့်မလို့တို့တကယ်ကြီးဒကမာကြီးဒီငါအယုံကာမဂုဏ်ပေါ်မှာပဲတိတ်ပြီးတော့တော့တဏမတဏတရားနဲ့ပဲနေ့ဒီအချိန်ကြီးကိုအကုန်ခံမယ်ဆိုရင်တော့မိမိတို့ကအနာဂတ်တန်တရာဒီကောင်းပါမလားမကောင်းပါဘူးဖေဟာမကောင်းနိုင်ဘူးဟောနောက်တစ်ခု အဝေစီတောင်းအငုမာခေါင်းမပြူစဒံနှစ်အရှိနှစ်မြလန်ကိုလာနေမျောစန်းနေကိုဒေသနာထင်အလင်းရဲ့နဲ့နေအပြင်ပို့ထက်ဘူးနေအပြင်ပို့ထက်တာဘူးဟောဒီပိုက်ကလေးကဘာပြောသောသမဒီတရှိတမကာမဝတ္ထုအစွစုတွေပေါ်မှာဒေါတာမမောတဲ့တဏှာတရားကိုမပယ်ရှားနိုင်လို့ဒီဒုစရိုက်တွေကိုဓက္ကဓက္ကပြုနေမယ်ဆိုရင်တဲ့ အဝေစီတောင်းငူမာခေါင်းမပြူစခန်းဆိုတဲ့အတိုင်းဒကာကြီးတွေအဝေစီငရဲဆိုတဲ့အပယ်လေးပုံဆိုတဲ့ဒီကနေပြီးတော့ခေါင်းထောင်နိုင်ပါဦးမလားခေါင်းမထောင်နိုင်ပါဘူးဗျာခေါင်းမထောင်နိုင်တော့ဘူးစောစောကဒုဋ္ဌကုမာရမင်းသားတို့လိုပေါ့ဒီအပေါ်မှာတခါတည်းမပြုတ်စိမပြုတ်တိုက်တဲ့တရှိတမဲ့ကာမဝတ္တုတွေအပေါ်မှာတာယာတဲ့စိတ်ကိုအခြေတည်ပြီးမပြုတ်သိမပြုတ်တိုက်တဲ့ဒုတိယမှုတွေကိုပြုမိတော့တခါတည်းမြမမဟာပရဝီမြေကြီးကတော့မှပဲသူ့ကိုဒါ ခံယူထားနိုင်တဲ့စွမ်းရည်မရှိဘဲနဲ့ဒါငရဲကြရတယ်ဆိုတဲ့ထုံးသည်ဒါအဝေစီတောင်းအငူမာခေါင်းမပြူစထံနှစ်အရှိနှစ်မီလန်ကိုလာနေမျောစန်းနင်းကိုတခါကြီးတခမကြီးနှစ်အရှိဘာဖြစ်မှာတော့နှစ်မြုပ်တော့မှာနှစ်အရှိဘာဖြစ်မှာနှစ်မြုပ်တော့မှာပါဗျာအဲ့တော့နှစ်အရှိနှစ်မီလန်ကိုလာနေမျောစန်းနင်းကို ကိုကိုကိုပြန်ပြီးတော့စဉ်းကျင်ကြည့်တော့မျောကြည့်တော့ကိုလုံနေတဲ့လုံရက်တွေမိမိတို့လုံနေတဲ့လုံရက်တွေကမိမိတို့အတွက်နှစ်အရှိဒါနှစ်မျက်လန်းဆိုခဲ့ရင်ဒီလမ်းမျိုးကိုတတိတံဝေကစောစောစီစီရပြီးတော့ရက်တန်းကရက်ဖို့မလိုဘူးလားရက်ဖို့လိုပါတယ်ဗျာရက်တန်းကရက်ဖို့လိုတယ်ဒါကြောင့်မလို့အာဝေစီတောင်းအငုမခေါင်းမပြူစတန်းနှစ်အရှိနှစ်မြေလန်းကိုမျောစမ်းနှင့်ကို ဒေသနာထင်အလင်းရဲ့နဲ့နေအပြင်ပို့တဲ့ဘုရားဟောဒေသနာကတော့ဦးဇင်းတို့ရှိပြီးသားမဟုတ်ဘူးလားရှိပြီးသားပါဗျာရှိပြီးသားပါပဲဒီဒေသနာထင်အလင်းဒေသနာတွေအထင်အရှားရှိနေပါလျက်နဲ့မိမိကဖြင်းပြီးတော့အဖြင်းတွေပူနေလို့တတိတံဝေကမရပဲရှေ့ဆက်နေမယ်ဆိုရင်တော့ဒကာကြီးဒကာမကြီးဒီနှစ်အရှိနှစ်မိလမ်းကိုရှောင်နေတာနဲ့မတူဘူးလားတူပါတယ်ဗျာ ယူတယ်ဒါလေးကိုကိုစီကိုစီသဘောပေါက်ကြရနောက်တစ်ခုဘာပြောတော့ဒီလောဘဇယိုင်အိုးကိုမလိုက်လို့ရှောင်းပြစ်လို့နောင်အတိတ်တကယ်ပြင်းလျင်ကောင်းဖို့အစဉ်ဟောဒီလောဘဇယိုင်အိုးကိုမလိုက်လို့ရှောင်းပြစ်လို့နောင်အတိတ်တကယ်ပြင်းလျင်ကောင်းဖို့အစဉ်ဒီလောဘဇယိုင်အိုးကိုမိမိတို့ကမလိုက်နဲ့တော့ဒီလောဘတွေတိတ်ပြီးတော့ပိုင်ဆိုင်မှုတွေနောက်ကိုတိတ်ပြီးတော့မလိုက်နဲ့တော့လို့ပြောတာ အဲ့လောဘဇယိုက်ကိုမလိုက်လို့ရှောင်ပြေးအဲ့ဇယိုက် လောဘကလူချင်းမှုလူချင်းမှုလူချင်းမှုမစောနိုင်တဲ့အတိတ်တော်လောကောဆိုတဲ့အတိုင်းဘတော့မှရောက်ရဲမှုမရှိနိုင်တဲ့ဒီလောဘ၌ကိုမလိုက်နဲ့တော့မလိုက်ပဲနဲ့ဘာဖြစ်မလို့နောင်အတိတ်တကယ်ပြင်းလျင်ကောင်းဖို့အစဉ်ဟောအကယ်၍မြတ်တကကြီးတကကြီးပြင်လိုက်ရင်နောင်အတွက်ကောင်းဖို့ဖြစ်မလာဘူးလားကောင်းဖို့ဖြစ်လာပါမယ်ဖေဟာအခုမိမိတို့မှာရှိနေတဲ့ဒီတဏှာလောဘအခုပြင်ရင်အခုကောင်းဖို့ဖြစ်မလာဘူးလား ကောင်းမှုဖြစ်လာတယ်အဲ့လိုပေါ့အဲ့တော့ဒီလောဘဇရာရဲ့ဝကုမလိုက်လို့ရှောင်း ပြလို့နောင်အသက်တကယ်ပြင်းလျင်ကောင်းဖို့အစဉ်ပြီးတော့ဆရာတော်ကြီးကဒီအပိုင်းလေးလည်းပြီးတော့တိုက်တွန်းထားတယ်တို့တကကြီးတကမာကြီးဘယ်လိုလေးတိုက်တွန်းထားတော့ခွင့်သာကမိုင်မလိုက်ခြင်းလျင်အမိုက်နေပြင်းရှိသေးရဲ့လားဟောခွင့်သာကိုင်းမှာအခုဒီအခွင့်သာနေအခွင့်သာတုံးလေးမှာမှမိမိတို့ကမလိုက်ခဲ့ရင် အမိုက်နှင့်ဖြင့်မိမိတို့တဲ့မိုက်တဲ့လူရှိဦးမလားမရှိတော့ပါဘူးဖေ။မရှိတော့ဘူး။အော်နောက်တကခွင့်သာစေမမခဲခြင်းလျင်အလွဲနှင့်ဖြင့်ရှိသေးရဲ့လား။အော်အခွင့်သာနေတုံးမှမှမိမိတို့ကမခဲပြန်ရင်မိမိတို့တဲ့လွဲတဲ့လူရှိဦးမလား။မရှိတော့ပါဘူး။မရှိတော့ဘူး။အော်နောက်ဆုံးတစ်ချက်ခွင့်သာတုံးမှမယုံခြင်းလျင်အရှုံးနှင့်ဖြင့်ရှိဦးမလား။ရှိရှိသေးရဲ့လား။ဟော။ အခွင့်အာဏာလေးမှာမိမိတို့ကဒီဘဝဒီကနေဒီအခြေအနေကနေရုံးမထွက်ချင်မိမိတို့ထက်ရှုံးတဲ့လူဆိုတာရှိပါဦးမလားမရှိနိုင်တော့ပါဘူးခင်ဗျာမရှိတော့ဘူးဒီအချိန်ဒီအခါဒီတခါကြီးတကမာကြီးတွေမိမိတို့အခွင့်ကောင်းအခါကောင်းလို့ပြောလို့မရဘူးလားပြောလို့ရပါတယ်ခင်ဗျာဒီအချိန်ဒီအခါဒီမိမိတို့အခွင့်ကောင်းအခါကောင်းဒီအချိန်လေးမှာမိမိတို့ကိုစ조사ပြီးတော့ ခွင့်သာတုံးမှမယုံကျင်လျင်ဒီချိန်လေးမှာကြိုးစားပြီးယုံထွက်လိုက်လို့ရှိရင်မိမိတို့ဒီအမြတ်ရမယ်အကယ်၍အခွင့်သာနေတဲ့ဒီချိန်လေးမှာခွင့်သာတုံးမှမယုံကျင်လျင်အရှုံးနှင့်ပြင်ရှိသေးရလားဒီအချိန်ဒီအခါအခွင့်ကောင်းလေးကိုယုံမထွက်ဘူးဆိုရင်တော့မိမိတို့ရဲ့ရှုံးတဲ့လူရှိအောင်မလားမရှိတော့ပါဘူးခင်ဗျာမရှိတော့ဘူးလို့ဒီလိုလဲပဲသူတကကြီးတကမကြီးသဘောပေါက်ရမှာဒါကြောင့်မလို့ ဒါဒီကာလာလေးနဲ့ဒါပြန်ပြီးတော့သိကြရအောင်ငါယုံပင်အစုခင်မှုနဲ့နေကုန်နေယခုမေဘုံလိုတွေ့မကြုံစခန်းပဲလေးဝတော့ကဘုံမှာမျောရယုံရှိတော့မခံအဝေးစီတောင်းအငုမာခေါင်းမပြူစတန်းနှစ်အရှိနှစ်မီလန်ကိုလာ နေမျောစမ်းနှင့်ကိုဒေသနာထင်အလင်းရဲ့နှင့်နေအဖြစ်ပို့တဲ့ပူ ပုထက်တာပူဒီလောဘဇယိုင်အိုကိုမလိုက်လို့ရှောင်ပြစ်လို့နောင်အသည့်တကယ်ပြင်းလျင်ကောင်းဖို့အစဉ်ခွင့်သာကမှမလိုက်ခြင်းလျင်အမိုက်နှင့်ပြင်းရှိသေးရဲ့လားခွင့်သာစေမှမခဲခြင်းလျင်အလွဲနှင့်ပြင်းရှိသေးရဲ့လားခွင့်သာတုံးမှမယုံခြင်းလျင်အရှုံးနှင့်ပြင်းရှိသေးရဲ့လား ကြောင့်မလို့ဒီကာတာလေးတံဝေကပေါ့ဒီတိတက်ကလေးကိုတို့တကကြီးတကမကြီးဒီကြားနာရတဲ့အချိန်မှစပြီးကိုစီကိုစီတတိတံဝေကတွေရလို့ယနေ့မိမိတို့ကကြုံနေရတဲ့အခြေအနေအချိန်အခါကာလဒီမိမိတို့အတွက်အခွင့်ကောင်းအခါကောင်းပဲဗါတဲ့တော့ဒီခုချိန်ဒီမိမိတို့အတွက်အခွင့်ကောင်းအခါကောင်းပါဗျာအင်မတန်ကြုံမှုခဲ့တဲ့အခွင့်ကောင်းအခါကောင်းကြီးကိုမိမိတို့ကြုံနေပြီဖြစ်တဲ့ဒီအခွင့်ကောင်းမှာအခွင့်သာတုံးမှာ ခွင့်သားတော့မှမယုံရင်လည်းဟောဒီချိန်မှာဦးဇင်းတို့ဘာလို့အောင်မယုံမဲနေလို့ရပါမလားမရတော့ဘူးဒီချိန်လေးမှာသူ့ပြီးတော့ကြိုးစားပြီးတော့ကိုစီကိုစီယုံထွက်ကြမယ်ဆိုရင်တော့ဆရာတော်ပြောတဲ့ခွင့်သားတော့မှမယုံခြင်းလျင်အရှုံးနှင်းပြင်ရှိသေးရလားဆိုတာလေးကိုပြောင်းပြန်ပြန်ပြီးတော့အခွင့်သားတော့မှယုံခဲ့လျင်တခါလေဒီအရှုံးတွေကနေမိမိတို့အနိုင်ဘက်ကိုကူးမသွားဘူးလား အနံဘက်ကိုကူးတော်ပါမယ်ဖေဟာကူးတော်မယ်ဒါကြောင့်မလို့ကိုစီကိုစီကုလို့အခွင့်သာဒုံးမှာယုံထွက်နိုင်ကြပါစေလို့တိုက်တွန်းရင်းနဲ့ဦးဇင်းတို့ဒီမှာဥပါလိမထေမြတ်ကသူ့ရဲ့အပါဒံမှာတတ္တဝါတွေအားလုံးကိုမေတ္တာကရုဏာကြီးမားစွာနဲ့တိုက်တွန်းထားတယ်ဒါဂါရာလေးတစ်ပုဒ်ကိုဦးဇင်းတို့ဒါဒီမှာပြန်ပြီးတော့အစချီပြီးတော့ဟောကြနာကြကြရအောင် မောကနံဝိရာတိဒခဏတိတာဟိသောစေရီသာရတိဝါယမိယာထခနောဝပฏิပါတိတောသာရောနှလုံးပြောပြောင်းသူတော်ကောင်းတို့ဟောတေနာယကတာဟိကမပေါင်သူတော်ကောင်းတို့သည်ခဏံဗုဒ္ဓဘာသာတုံလဘဟုကြုံရပြီတောင်းခွန်ကောင်းကြီးကိုမဝိရာတိထာ လောကီကိစ္စဝဝကြောင့်နှင်းညပုံတွေမချွလွဲကြပါစေကုန်လေဤတင်စာကြောင့်ယုတ်တိတင်လာဝေစွာတကားခနာတိတာမက်ဖို့ရနိုင်သည်ကာလနဝမခဏကို ကောင်းမှန်မသည့်တရိမမှုကြော်လွန်၍သွားကြသူတို့သည် သောစရီစင်းရမည်ဘေးတွေ့မြည်အရေးကြောင့်ဆိုရင်ပူဆွေးငိုကြွေး၍နေကြရလီကုန်၏ ဩဒုမကံတင်ဒါယကဒါယိကမပေါင်းသူတော်ကောင်းတို့အားအမကံမိမိတရားဟောတရားနာမိမိတို့အတွက်အားခနောဘဝဆက်ဆက်ကြုံဖို့ခက်သည်တသက်တကာကြုံလာပြီတောင်းဗုဒ္ဓဘာသာနဝမဆိုတဲ့အခွင့်ကောင်းကြီးသည်ပฏิပါတိတော်ရှေရှု မျက်မှောက်ကြာရောက်၍နေလေ၏ တာတထေမိမိတို့၏အကျိုးစီးပွားကိုလိုလားတောင်းတကြကုန်သောမျိုးကောင်းသားမျိုးကောင်းသမီးတို့သည်ဝါယမေယထာအခွင့်သာတုံးအာဂုံယုံ၍တိတ်္ကာသုံးရအခြင်းမြတ်ကိုဝါမြာကျူကို အာထုတ်လိုက်ကြကုန်ရာတတိသာဓုသာဓု သာဓုပါဗျာကဲဒါကြောင့်မလို့ဦးဇင်းတို့စောစောကဇာတော်ဘုရားကြီးကတန်ဝေကတေးတဲ့ကလေးနဲ့အခုဒီကာရာလေးဒီအတိပဲချင်းအင်မတန်မှအစဉ်တူပါတယ်ဒါကြောင့်မလို့ဒါဥပါလိမထေမြတ်ကြီးကဒါတိုက်တွန်းတဲ့ဂါရာလေးအတိုင်းမိမိတို့ယနေ့ကြုံနေရတာကဒီအခါဒီအခွင့်ကောင်းအခါကောင်းဘာကြောင့်အခွင့်ကောင်းအခါတောင်းလို့ပြောတဲ့အခါကျတော့ ဗုဒ္ဓဘာသာဒုံလဘာလို့ခေါ်တဲ့ဘုရားပွင့်တဲ့အခါကြီးနဲ့မိမိတို့ပပင်ကျုံမနေဘူးလားကျုံနေပါတယ်ဘုရားကျုံနေရတယ်အဲ့လိုဘုရားပွင့်တဲ့ဒီအခွင့်ကောင်းအခါကောင်းကြီးကိုမိမိတို့ကအကယ်၍အခွင့်အရေးကိုအသုံးမချနိုင်လို့ဒါအခွင့်သာတုံးမှာရုံးမထွက်ကြဘူးဆိုလို့ရှိရင်တော့ဘာဖြစ်မတော့အဲ့ဒီသောစရိစင်ရမြည်ပေတွေ့မြည်ရေးကြောင့်ဆိုရင်ပူဆွေးငိုကြွေ၍နေကြရလိမ့်မယ် ဒီအခါဒီအခွင့်ခေါင်းမှာမှမိမိတို့ရုံးမထွက်ရင်မိမိတို့ဒီစိုးရင်စရာပူဆွေးစရာတွေတဲ့မိမိတို့ဘဝဒီရှေ့ဆက်နေရမှာမဟုတ်ဘူးလားဟုတ်ပါတယ်ခင်ဗျာရှေ့ကိုဆက်နေကြရလိမ့်မယ်ဒါကြောင့်မလို့ကိုစီကိုစီဘာဖြစ်တော့ယနေ့မိမိတို့အတွေ့မိမိတို့မျက်မှောက်မှာဒီအခွင့်ကောင်းအခါရကောင်းကြီးဒီတက်ရောက်တက်ရိုက်ဆက်ရောက်ပြီးတော့ရောက်မနေဘူးလားရောက်နေပါတယ်ခင်ဗျာ ရောက်နေတယ်မိမိတို့ရှိမောက်ကိုဆက်ရောက်ပြီးတော့ရောက်ရှိနေပြီရောက်ရှိနေတဲ့ဒီအခွင့်ကောင်းအခါကောင်းကြီးကိုမိမိတို့ကအတုံးချပြီးတော့မလုပ်ရမလို့ခနောဘောဝဇဇေကျုံဖို့ခဲ့သည့်တသက်တကာကျုံလာပြီတောင်းဗုဒ္ဓဘာရနဝမဆိုတဲ့အခွင့်ကောင်းကြီးသည်ပฏิပါတိတော်ရှေရှုမျက်မှောက်ကြာရောက်၍နေလေယနေ့တို့တရားဟောတရားနာတဲ့တို့သူတော်ကောင်းတွေအလုံးအတွေ့ ဒီဘုရုဘာသာနဝမဆိုတဲ့ဘဝအဆက်ဆက်မှာကြုံမှုအင်မတန်ခက်တဲ့ဘုရားရှင်တော်မှာပဲအလောင်းတော်ဘဝလေးတင်ခြင်းနဲ့ကဘာတသိမ်းပါရမီဖြစ်တဲ့အခါမှာဒီရန်ဘဝကိုကုကျင်တော်ရတယ်ဘုရားနဲ့ဇာဆုံးရတဲ့အခါဆိုအင်မတန်နေတယ်အဲ့လိုအင်မတန်နေတဲ့ဒီအခွင့်ကောင်းအခါကောင်းကြီးကိုယနေ့တို့တရားဟောတရားနာဦးဇင်းတို့အားလုံးကြုံကြိုက်နေကြပြီဖြစ်တဲ့အတွက်ကြောင့်ဒီကြုံကြိုက်နေတုန်းလေးမှာဘာဖြစ်တော့ သာတရေမိမိတို့၏အကျိုးစီးပွားကိုလိုလားတောင်းတကြကုန်သောမျိုးကောင်းသားမျိုးကောင်းသမီးတို့သည်အကယ်၍ဦးဇင်းတို့ကိုကိုကိုကိုအကျိုးစီးပွားကိုလိုချင်တယ်လိုလားကြပါလေဆိုရင်တို့တကကြီးတကမကြီးဒီဘာလို့ရမလို့ဝါယမိယာထာတဲ့မိမိတို့ရဲ့အကျိုးစီးပွားကိုတကယ်လိုချင်တဲ့ပုံကိုယ်တွေကအဲ့လိုဝါယမေယတာအခွင့်သာတုံးအာဂုံယုံ၍ဘွားမြာကျုကိုအထုံလိုက်ကြရကုန်ရာဤဟော အခွင့်သားနေတုန်းလေးမှာအကုန်ဘာဖြစ်ရမလို့ယုံညရမယ်ဘာလို့ကြရမလို့အခွင့်သားတော့အားထုတ်ပြီးယုံထွက်ရပါမယ်ဗျာအေးအခွင့်သားတော့အဲ့လိုလေးအားကုန်စိုက်ပြီးတော့ယုံထွက်လိုက်လို့ရှိရင်တော့ဒီကာမဂုဏ်နှောင်ကျိုးတွေကမိမိတို့လွတ်မြောက်မသွားနိုင်ဘူးလားလွတ်မြောက်သွားနိုင်ပါတယ်ဗျာအဲ့လိုကာမဂုဏ်အာယုံနှောင်ကျိုးတွေကလွတ်မြောက်သွားရင်တော့မိမိတို့ဒီမိမိတို့လိုလားတောင်းတတဲ့အေးမြချမ်းသာတဲ့ ငြိမ်းချမ်းတဲ့ဘဝတွေကိုတည်ဆောက်နိုင်မှာဖြစ်ပြီးတော့မိမိတို့လိုလားတောင်းတတဲ့နောက်ဆုံးမှာဒါဘဝဒုက္ခတဏ္ဍာဒုက္ခသင်္ခါရဒုက္ခတွေကလွတ်မြောက်တဲ့ဒီမိမိတို့ဒါတက်လန်းနိုင်မှာဖြစ်တယ်။ဒါကြောင့်မို့လို့ခုလိုအခွင့်အသာတော့ဘုရားကသာသနာထင်ရှားခြင်းတို့ဘုရားရှင်ရဲ့အဆုံးအမတွေထင်ရှားရှိတော့ဘုရားရှင်ရဲ့အဆုံးအမကိုသွန်သင်ပြတာစိုးဆုံးမှနိုင်တဲ့ဆရာသမားတွေထင်ရှားရှိတော့မှာတို့တက္ကကြီးတွေတက္ကမကြီးတွေအနေနဲ့ကတို့ယုတ်တရားနန္တရားတွေကို အခုလိုပေါ့သုတ္တရာရကကမ္မထံကိုအခြေခံပြီးယုတ်တရားတွေကိုပြည့်ပြည့်စုံစုံနဲ့အိဇဒဗိဒဒီလိုမျိုးဒါထွန်းထွန်းပေါက်ပေါက်ဆရာသမားရှင်မချင်းကပ်ပြီးတော့လိလာတင်ယူခြင်းအပြင်ထိုယုတ်တရားတွေကိုအိဇဒဗိဒမှာပရမတ္တဉာဏ်အမြင်စိုက်တဲ့အထိတည်ပြီးဆိုရင်ထိုတက်ရှိတက်မဲ့လို့ခေါ်တဲ့ဒီကာမဝတ္ထုအစုစုတွေအပေါ်မှာတွေ့တာမမောတဲ့တဏှာတရားကိုတခါကြီးတခါမကြီးတွေမဉဏ်ဖူဉဏ်နဲ့အမြင့်ပြအောင်မပယ်တတ်နိုင်ရင်တောင်မှပဲ တခါတည်းအပယ်လေးပုံရလောက်တဲ့အထိတော့ဒီကြီးလေးတဲ့တဏှာလောဘတွေကိုမိမိတို့လျှော့ချမပြစ်နိုင်ဘူးလားလျှော့ချပြစ်နိုင်ပါတယ်ဗျာဒီလိုတကြည်တမန်ကာမဝတ္တုအစိတုတွေဘောမှာတွေ့တာမှန်မောလဲတဏှာတရားတွေကိုမိမိတို့လျှော့ချရင်လျှော့ချရင်တဲ့ဘဝတွေတစ်စင်းနဲ့တစ်စင်းမြင့်အောင်မိမိတို့ကိုယ်တိုင်တိဆောက်သွားကြရမှာဖြစ်တယ်အဲ့လိုဘဝတွေတစ်စင်းနဲ့တစ်စင်းမြင့်အောင်ဒီကာမဂုဏ် ဒေါကနေကာမဂုဏ်ဘင်အစုဘင်ဘုံနဲ့တူတဲ့ဒီကာမဂုဏ်အာယုန်တွေကနေယုံထွက်ပြီးတော့ကိုစီကိုစီမိမိတို့လိုလားတောင်းတတဲ့နိဗ္ဗာန်တိုင်အောင်တလန်းနိုင်ကြဂုံရာတည်းသာဓုသာဓုသာဓုပါဗျာ